21ရက်17လ2020ခုနှစ် Quantum Buddhist USA မှာကြီးမှုပြီးတော့ကျင်းပတဲ့ဝိပဿနာအလုပ်ပေးတရားပွဲယနေ့မြမဇာလသုတ်တံဒေသနာတော်ဒုတိယအပိုင်းမိစ္ဆာဒိဋ္ဌိ62ပါးဦးဇင်းတို့ဆက်ပြီးတော့나ယူကြမယ် မိစ္ဆာအယူများမိမိတို့ရဲ့ဝန်တွင်တန်တမ်းမှာတတန်တရာလုံးကလည်းကိမ့်လာခဲ့လို့ဦးဇင်းတို့ဒကာဒကမတွေနိဗ္ဗာန်ဆိုတာအခုချိန်ထိဦးဇင်းတို့တွေမရောက်ကြဘူးတဲ့အမှားမြင် အမှားသည်အမှားတွေယူခဲ့တာအမှန်မြင် အမှန်သည်အမှန်ကိုမယူနိုင်ကြလို့တဲ့ဒါကြောင့်မို့ ဒီမိစ္ဆာဒိဋ္ဌိအယူတွေရှိနေသေးရင်ဘယ်တော့မှနိဗ္ဗာန်မရဘူးတဲ့အဲ့ဒီအယူဟာမှားတဲ့အယူလားမှန်တဲ့အယူလားဆိုတာကဥစဉ်တို့တရားတော်မတွေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောမှသာလျှင်ဥစဉ်တို့ကသိနိုင်တာမြတ်စွာဘုရားမဟောရင်သိကိုမသိနိုင်ဘူး ကဘာပေါင်း40လောက်ပြန်ကြည့်နိုင်တဲ့တမာတိရတဲ့ပုံကိုယ်တွေနတ်ပြည်ဗြမပြည်တွေမြင်နိုင်ပါတယ်ဆိုတဲ့ပုံကိုယ်ကြီးတွေတောင်မှအယူကလွဲ့လွယ်သွားသေးတာသူများပြောမှနောက်ကနေမှလိုက်ယုံရတဲ့လူဆိုတော့ကဲတွက်ကြည့်ဘလောက်လွဲမလဲဆိုတာနော်ဟိုကပြောဟုံနိုးနိုးဒီကပြောဟုံနိုးနိုးနဲ့တခါတည်းသူများပါဇက်ဖျားမှာလမ်းဆောက်ရတဲ့ပုံကိုယ်ဆိုတော့ပိုဆိုးတာပေါ့ ကိုဟာကိုတခါတည်းငါတော့စ조사ပြီးဟဲ့လို့ငါကိုယ်တိုင်မြင်တယ်ဟဲ့လို့သိတယ်ဒီလိုတွေကိုငါကဘာပေါင်းများစွာတော့မှငါမြင်နိုင်တယ်ဒီလိုစัจ java လာတွေငါကြည်နိုင်ပါတယ်ဆိုပြီးတော့စွမ်းရည်ရှိပါတယ်ကိုကိုကိုဒီလိုအကျင့်မြတ်တွေငါမှပိုင်ဆိုင်ထားပါတယ်ဆိုတဲ့ပုံကိုကြီးတွေတောင်လွဲတာသူများပြောတာလေနောက်ကနေအေးဟုတ်လောက်တယ်ဖြစ်လောက်တယ်ဆိုတဲ့ပုံကိုလွဲတာတော့ပိုဆိုးတာပေါ့နော် ကိုကသူတို့လောက်သီလာအသမารီအပညာအဖြစ်မကြီးနိုင်တာတောင်မှနော်တကယ်ကြီးတဲ့ပုံကိုကြီးတွေတမာရီအင်မတန်အားကောင်းပါတဲ့ပုံကိုတောင်မှဗုဒ္ဓဖျားရှင်နဲ့မတွေ့ရင်လွဲထွက်သွားတာအဲ့ဒါကြောင့်မို့အခုဦးဇင်းတို့ရှေးအတိတ်အကြောင်းတွေကိုစွဲပြီးတော့အယူလွဲတဲ့အယူ78မျိုးနော်အတိတ်အကြောင်းကိုစွဲပြီးတော့လွဲတဲ့အယူ78ပါး တတ္တဒိဋ္ဌိ၄ပါးဧကိစ္စတတ္တဒိဋ္ဌိ၄ပါးဆိုပြီးတော့အဲ့ဒီ၈ပါးဦးဇင်းတို့ပြီးခဲ့ပြီယနေ့ထပ်သွားမှာကအန္တာနန္တဒိဋ္ဌိ၄ပါးအန္တာနန္တဒိဋ္ဌိ၄ပါးဆိုတာဒီလောကကြီးတွေအဆုံးရှိတယ်မရှိဘူးဆိုပြီးတော့အယူတွေလွဲသွားကြတာအဲ့ဒီပုံကိုယ်တွေကလည်းတာမန်ပုံကိုယ်တွေမဟုတ်ဘူးတဲ့တာမန်ပုံကိုယ်များမလွဲနိုင်ဘူး ဒီအယူကဘာလို့လဲဆိုတော့ तू ကသမထနမိတ်မှာဥပစာရတမာဒိနဲ့အပနာတမာဒိတဲ့နော်ကတိုင်းနေဖြစ်ဖြစ်နမိတ်တွေဖြစ်ဖြစ်အားထုတ်လိုက်လို့ဥပစာရတမာဒိမှာရောက်ပြီးတော့စัจ java လာကိုအလင်းနေနဲ့ဖြန့်ကြည့်နိုင်တဲ့ပုံကိုမျိုးပြောတာနောက် အဲ့ထက်စွမ်းတဲ့ပုဂ္ဂိုလ်ကဇန်နေရပြီးတော့ပထမဇန်ဒုတိယဇန်စတုထဇန်ဆိုတော့အဲ့ဒီဇန်နေရပြီးမှအလင်းနေနဲ့စัจ java လာကြီးကိုဖြန့်ကြည့်နိုင်တဲ့ပုဂ္ဂိုလ်တဲ့အဲ့ဒီလိုပုဂ္ဂိုလ်မျိုးမှာလွဲတဲ့အယူကအဲ့ဒီ၄မျိုးရှိတယ်အဲ့ဒါကိုအန္တာနန္တဒိဋ္ဌိ၄ပါးကအဲ့ဒီပုဂ္ဂိုလ်၄မျိုးက နံပါတ်1ပုဂ္ဂိုလ်က तू ကတရားအထုတ်လိုက်တာတရားအထုတ်တဲ့အခါကျတော့အာနာပါနဝင်လေထွက်လေကမ္မထမ်းပဲဖြစ်ဖြစ်ဒါမှမဟုတ်ရင် तू ကကတိုင်းဝန်းပေါ့ကတိုင်းဝန်းဆိုတာကဥစဉ်တို့ဒီအီမြေကြီးဆိုရင်လည်းမြေကြီးကတိုင်းဝန်းလောက်ရတယ်ရေဆိုရင်လည်းရေခွက်ထဲမှာအဲ့မှာရေကိုကတိုင်းလောက်ရတာပေါ့အဖြူရောင်ဆိုလည်းအဖြူရောင်ကတိုင်းပေါ့အဲ့ဒီမှာအဖြူရောင်ဆိုရင်လည်းအဖြူရောင်ကတိုင်းအဲ့ဒါမျိုးနဲ့ အဲလက်ဒီဆရာတော်ဘုရားကြီးတို့ကတော့သူကတော့ဩထာတကတိုင်းမှာအဲ့ဒီအဖြူရောင်ကတိုင်းကိုစာရွက်ပေါ်ချပြီးသူကလှုပ်တယ်လက်ဒီဆရာတော်ကြီးကတော့အဲ့လိုသူကတခုခုကတိုင်းဝန်တခုခုယူကတိုင်းကိုတခုခုယူပြီးတော့ထားပါတော့အဲ့ဒီအဖြူရောင်ကတိုင်းဆိုရင်အဲ့ဒီတည်းမှာအဖြူအဖြူအဖြူအဖြူဆိုပြီးတော့အဲ့ဒီကတိုင်းဝန်ကိုတခါတဲ့မျက်စိနဲ့မမှိတ်ဖက်နဲ့သူကစိုက်ကြည့်ရစိုက်ပြီးတော့အဲ့ဒီကတိုင်းဝန်ကိုကြည့် ပြီးတော့မှကြည်ကာသာကြည်ကာသာတော့ဒီမြက်ရည်တွေတော့ဖြံပြန်ကြလာတာဖြံပြန်ကြလာလုံးဝမမြက်တော်မှခပ်ပဲနဲ့အကြည်ကြည်ကြည်ပါများကြည်ပါများတော့စိတ်ကအဲ့တံမှာတီးပြီးတော့ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ကြတော့မှအဲ့ဒီမှာအဲ့ဒီကတိုင်းဝန်းကိုစိတ်ကနာယီနဲ့ချီပြီးလုံးဝမမြက်တော်မှခပ်ပဲနဲ့ကြည်နေနိုင်တဲ့အဆင့်ရောက်သွားတာစိတ်ကအဲ့ဒီနေရာကနေပြီးဘယ်မှမပြေးအောင်ကိုသူကတခါတည်းအဲ့မှာတင်ထားတာအဲ့လိုတင်ထားပြီးတော့မှ ကတိုင်းဝန်းကြီးကနေမှတခါတဲ့အဲ့ဒီကတိုင်းဝန်းကြီးကိုကြည်ရင်ကြည်ရင်ကြည်ရင်ကြည်နဲ့နိုင်ပေါင်းများစွာမျက်စိမပိဖက်နဲ့ကြည်တာအဲ့လိုကြည်ပြီးရင်နောက်ကြတော့အဲ့ဒီကတိုင်းဝန်းကြီးကမျက်စိမိတ်လိုက်တာနဲ့တခါတဲ့အာယုံထဲမှာကိုထင်းနေအောင်လင်းနေအောင်ပေါ်လာတာအဲ့ဒါဆိုရင် तू ကနမိတ်တွေရပြီအဲ့ဒီနမိတ်ကိုမလွတ်တန်း तू ကဆက်ပြီးတော့စိတ်ကိုအဲ့နမိတ်တဲထားတော့လာထားပြီးတော့ तू ကရှုသွားရင်အဲ့ဒီမှာအခုပြောတဲ့ပရိကာမနမိတ်ဥက္ကဟနမိတ် ပฏิဘာကနမိတ်ဆိုပြီးတော့အဲ့ဒါနမိတ်သုံးမျိုးရတာအဲ့ဒီပฏิဘာကနမိတ်တော့ရောက်သွားရင်ဥပ္ပစာရသမာဓိဆိုတဲ့ဇံရဲ့ရှေ့ကိုရောက်သွားတာအဲ့ဒီဇံရဲ့ရှေ့ကိုရောက်သွားပြီးတော့အခါကျတော့လေအဲ့ဒီအလင်းကြီးတွေစောတော့အလင်းကြီးတွေကိုစက်ကြဝလာသူကအကုန်ဖြန့်လို့ရတယ်အခုဒီဒိဋ္ဌိအယူမျိုးအစွဲတဲ့ပုံကအဲ့လိုပုံကမျိုးတွေအ ਨੇ ဆုံးသူကအဲ့ဒီဥပ္ပစာရသမာဓိ ရထားမှ तू ကအဲ့အလင်းနဲ့စัจ java ကိုဖြတ်နိုင်တာ तू ကအလင်းနေနဲ့အဲ့ဒီလိုကြိလိုက်တဲ့အခါကျတော့ तू သိသလောက် तू ရသလောက်အလင်းနဲ့ तू က तू အလင်းနဲ့ तू ကြည့်ပြီးဒါဆိုရင်လောကကြီးကဆုံးပြီလောကကြီးကအဆုံးရှိတယ်ငါကြိလိုက်တာငါအလင်းနမိတ်တွေနဲ့ငါထိုးကြည့်တယ်နော်တချို့တလေကအဲ့ဒီကနေမှပြိဘာကနမိတ်ထက်ကြော်လွန်ပြီးတော့ ဇန်နေရအောင်လှုပ်လိုက်တယ်ဇန်ရပြီးတဲ့ပုံကလည်းသူ့ရဲ့တမာရီအားကောင်းကောင်းနဲ့သူကအဲ့ဒီမှာနေတခါလဲကြည့်လိုက်တယ်ကြည့်လိုက်တဲ့အခါကျဟာသူ့ရဲ့နမိတ်နဲ့သူကကြည့်လိုက်တော့လောကဟာအဆုံးရှိတယ်ငါတွေ့ပြီးပြီငါသိပြီးပြီငါကိုယ်တိုင်မြင်တာငါရဲ့ဇွဲလုံးလာဝီရိယနဲ့ငါကြင့်ထားလို့ငါသိလိုက်တာဆိုပြီးတော့ तू ကအဲ့ဒီနမိတ်ကို तू ရသလောက်နဲ့လှန့်ကြည့်ပြီးတော့ လောကသည်အဆုံးရှိတယ်လို့နံပါတ်1ပုဂ္ဂိုလ်ကအဲ့ဒီလိုသူကအယူလွဲသွားတာနော်နံပါတ်1ပုဂ္ဂိုလ်ကနံပါတ်2ပုဂ္ဂိုလ်ကလည်း तू ကအဲ့ဒီလိုတမာတိရတဲ့ပုဂ္ဂိုလ်ပဲ तू ကကြတော့တစ်ခါထပ်ပြီးတော့ပြန်ပြီးတော့ကြည်လိုက်တဲ့အခါကျတော့စัจ java လာတွေစัจ java လာတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခု तू ကကြည်တာကြည်ပင်ကြည်ညာတော့လဲဆုံးတာကိုမတွေ့ဘူး ဘလောက်ကြည်ကြည်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဆုံးတာမတွေ့တဲ့အခါကျတော့သူကအဲ့ဒီမှာဒုတိယပုဂ္ဂိုလ်အယူလွဲသွားတာဘာလဲဆိုတော့လောကဆိုတာအဆုံးမရှိဘူးငါကြည့်တယ်မဆုံးနိုင်ဘူးเนาะဒုတိယပုဂ္ဂိုလ်အဲ့လိုပြန်ယူတာเนาะဒီလောကဟာနံပါတ်1ပုဂ္ဂိုလ်ကအဆုံးရှိတယ်လောကကြီးအဆုံးရှိတယ်နံပါတ်2ပုဂ္ဂိုလ်ကျတော့ ဟာငါကိုယ်တိုင်သိတာငါရဲ့အသိနဲ့ငါကြည့်တာအဲ့ဒီအဆုံးရှိတယ်ပြောနေတဲ့ပုံကိုယ်တွေကမှားတယ်အဆုံးမရှိဘူးဟော तू ကရှေ့ကပုံကိုယ်ရဲ့ဟာကို तू ကပယ်လိုက်ပြီးတော့နောက်ကနေမှငါကြည့်တာဆုံးကိုမဆုံးနိုင်ဘူးဆိုပြီးတော့ तू ကအဲ့ဒီအဆုံးကိုပယ်လိုက်တယ်အဲ့ဒီပုံကိုယ်ကတယောက်နော်အဲ့ဒီကနေမှနောက်တတိယပုံကိုယ်တယောက်ကကြတော့ အဲ့ဒီနမိတ်တွေနဲ့သူကတခါတည်းကြည်ပြန်ရောအထက်နဲ့အောက်နဲ့ကြတော့ဆုံးတာကိုသွားပြီးတွေ့ပြီးတော့အပြင်ကိုကြည့်တဲ့အခါကျတော့ဆုံးတာမတွေ့ပြန်ဘူးသူက။ဩအထက်နဲ့အောက်ကြတော့ဆုံးတာသွားတွေ့ဖြန့်ဖြန့်ပြီးဘဲကြည့်တဲ့အခါကျတော့မဆုံးပါလား။အဲ့ဒီလိုကြည့်ပြီးတော့အဲ့ဒီပုဂ္ဂိုလ်ကတခါမင်းတို့ရှေ့ကပြောတာမှားတယ်။နော် မဆုံးဘူးဆိုတာအထက်အောက်ကျတော့ဆုံးတယ်ဘေးဟိုတာမဆုံးတာဆိုပြီးတော့ तू ကအထက်အောက် ကိုကြတော့ तू ကအဆုံးရှိတယ်ဘေးဟိုကြတော့အဆုံးမရှိဘူးဆိုပြီးတော့တတိယပုဂ္ဂိုလ်ကအဲ့ဒီလိုယူပြန်ရောနောက်စတုထပုဂ္ဂိုလ်ကြတော့ဆုံးတယ်လည်းမဟုတ်မဆုံးဘူးလည်းမဟုတ် तू ကကြတော့ तू ရှေ့က3ဦးလို့တမာတိရပြီးတော့ तू ကသိတာမဟုတ်ဘူး တွေးတော့ပြီးတော့ရှောက်ကြံပြီးတော့ဩလောကဆုံးတာလည်းမဟုတ်မဆုံးတာလည်းမဟုတ်ဆိုပြီးတော့ तू ကအဲ့ဒီကြားထဲမှာ तू ကနေတာနော်ဆုံးတယ်ဆိုရင်လည်းမဆုံးဘူးမဆုံးဘူးလားဆိုလည်းဆုံးတယ်ဆုံးတယ်မဟုတ်မဆုံးဘူးမဟုတ် तू ကအဲ့ဒီလိုနဲ့ तू ကကြားချပြီးနေတဲ့ပုံကိုနော်သူ့ရဲ့တွေးတော့ပြီးပြောတာနောက်ဆုံး၄ယောက်မြောက်ပုံကိုကအဲ့ဒါကြောင့်မို့အဲ့ဒီအန္တာနန္တရှေ့က၃မျိုးဆိုတဲ့ပုံကတာမန်ပုံကများမဖြစ်ပါဘူး တာမန်ပုဂ္ဂိုလ်တွေမဖြစ်ဘူးဘလို့ပုဂ္ဂိုလ်မျိုးပါဖြစ်လဲဆိုတော့အဲ့ဒီဥပစာရတမာတိအပနာတမာတိဆိုတဲ့ဇံရဲ့ရှေ့ရောက်အောင် လုပ်နိုင်တဲ့ပုဂ္ဂိုလ်များဇံရတဲ့ပုဂ္ဂိုလ်များဒါလျင်တဲ့ဇံရတဲ့ပုဂ္ဂိုလ်များဒါလျင် तू ကလွဲသွားတာတဲ့နော်လွဲသွားတာအဲ့တော့ ဒီဟာကဦးဇင်းတို့လယ်ဒီဆရာတော်ဘုရားကြီးတို့ဆိုကြောင့်မို့စัจ java လာဒိုးယိုပေါက်ကြည်နိုင်တယ်ဆိုအဲ့ဒါပဲဒီအလင်းနမိတ်တွေအလင်းနမိတ်တွေကဦးဇင်းတို့ဒကာဒကမတွေအဲ့ဒီကတိုင်းဝန်းကတိုင်းဝန်းနေနဲ့လုံမယ်ဆိုလဲရတာပဲဒါကတော့ဦးဇင်းတို့လည်းရင်တော့ကျင်ဘူးတယ်အဲ့ဒီမေကတိုင်းတို့နော်အဲ့လိုရေကတိုင်းတို့အဲ့ဒီမှာအော်ဒီအဖြူရောင်ပေါ့နော်အော်ဒါတာကတိုင်းတို့ ဒါပေမဲ့နမိတ်ရတဲ့အချိန်ကျတော့ဥစဉ်အရတ်တွေနဲ့ရတာမဟုတ်နမိတ်သွားရတဲ့အချိန်ကျတော့အာနာပါနအနေရတာဝင်လေထွက်လေကမ္မထမ်းကိုဥစဉ်တို့ဒကာဒကမတွေဒီနေရာမှာတကယ်ဒါစနစ်တကျလှုပ်တတ်ရင်နော်လေလေးကိုဝင်ဝင်တယ်လို့သိထွက်ရင်ထွက်တယ်လို့သိအဲ့ဒီဝင်တိုင်းသိထွက်တိုင်းသိကိုဥစဉ်တို့ဂဏနာနီးတဲ့ဂဏန်းရေတွက်တဲ့နီးနဲ့သွားတာ နာသီဝမှာလေလေးဝิญဉ်ဝင်တယ်ထွက်တယ်ဝင်နာကိုလည်းသိတယ်ထွက်တာကိုလည်းသိတယ်ဝင်တယ်ထွက်တယ်တစ်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဆိုပြီးတော့တစ်ကနေနှစ်နှစ်ကနေသုံးသုံးကနေလေးငါ6ခွန်8ဆိုပြီး8ထီသွားတာလေလေဝင်တာထွက်တာတစ် ဝင်လေထွက်လေတစုံကို1ဝင်လေထွက်လေတစုံကို2ဆိုပြီးတော့2နဲ့3 3နဲ့4 4နဲ့5ရေတွက်နေရင်အဲ့ဒီကြားထဲမှာစိတ်ကိုဘေးထွက်သွားရင်တက်ကိုပြန်စအဲ့ဒီလိုနဲ့တက်ကိုပြန်စပြီးတော့တခါတည်းအဲ့ဒါမျိုးပွားလိုက်တဲ့အခါကျတော့နေရောညရောတခါထိုင်ရင်2နာရီထိုင်တယ်ဈေးညံ2နာရီလျှောက်တယ်မနေ့4နာရီလောက်ကလေးဒါတရားစမှတ်ည9နာရီလောက်ထိ နှစ်နာရီလောက်ထိုင်တယ်တနာရီဈဉ္ညာလျှောက်နှစ်နာရီထိုင်တနာရီဈဉ္ညာလျှောက်နှစ်နာရီထိုင်တနာရီဈဉ္ညာလျှောက်ဇကာတခွန်းမှမပြောဘဲနဲ့နေရောညရောကြိုးစားလိုက်တာ၃ရက်၄ရက်အဲ၃ရက်၄ရက်လောက်ကြတော့အဲ့ဒီမှာဝင်လေထွက်လေအဲ့ဒီကနန်းကနန်းရေပြီးမှတ်နေနေပဲသူကနဲ့သူအဲ့ဒီမှာတခါတည်းဓာမီတွေနဲ့ထိုးသလိုပိုးစုံကျူတွေနဲ့ထိုးသလိုသူကဖြစ်လာတာ အဲ့ဒီဟာကိုမှမကြည့်နဲ့ကိုယ့်ဟာနဲ့ကိုယ်ဆက်ပြီးဝင်နေထွက်တယ်မှတ်ဝင်နေထွက်တယ်မှတ်မှတ်ရင်မှတ်ရင်မှတ်ရင်မှတ်ရင်နဲ့ဘာတွေရောက်လာလဲဆိုတော့ကားဆလိုက်ပြီးနဲ့ထိုးလာတယ်လို့ဖြစ်တယ်အဲ့ဒါတမာတိတက်လို့ဖြစ်တာတမာတိမတက်ရင်အဲ့ဒီနမိတ်မပေါ်ဘူးတမာတိတက်တဲ့ပုံကောင်များအဲ့ဒီနမိတ်ပေါ်တယ်နော်ဒါကြောင့်မို့ အဲ့ဒီလိုတမာတိကိုမပြန့်လွင့်အောင်စကားလည်းမပြောဘဲနဲ့ကိုယ့်အကိုဝေနာတိထွက်တာတိဝေနာတိထွက်တာတိအဲ့လိုဆက်တိုက်မှတ်လိုက်လို့ရှိရင် ပထမပုံစုံကျူတွေပေါ်လာသလိုဓမီနဲ့ဖြတ်ဖြတ်ဖြတ်ဖြတ်ထိုးသလိုရှီယာနေလျှက်စီးတွေလက်သလိုတခါတည်းတိန်တောက်တိန်ကြီးတွေရှီယာနေပြေးနေသလိုသူကအဲ့သဘောမျိုးတွေစပေါ်တာကိုအဲ့ဒါကို ပရိကာမနမိတ်ပရိကာမနမိတ်ဆိုတာတယောက်နဲ့တယောက်မတူဘူးပေါ်ပုံချင်းက အရာအထောင်အသိအတမကများပါတယ်လို့ဦးဇင်းတို့ကန်နီဆရာတော်ကြီးကတော့အဲ့လိုဖွင့်နော်ပရိကာမနမိတ်ဆိုတာအမျိုးစုံပဲပိုးစုံကျူလိုလဲပေါ်ရင်ပေါ်လာတာပဲဓမ္မိနဲ့ထိုးသလိုပေါ်ခြင်းလဲပေါ်လာတာပဲကိုကအဲ့ဓာတွေပေါ်ရင်လုံးဝမှသူ့ကိုမကြည့်ရဘူးဝင်နေထွက်တယ်တစ်ဝင်နေထွက်တယ်နှစ်ဝင်လေထွက်လေသုံးဝင်လေထွက်လေလေးဆိုပြီးတော့သုံးကနေလေးလေးကနေငါးအတွင်းစိတ်ကဘေးလွင်သွားရင်တစ်ကိုပြန်မှတ် အဲ့ဒီလိုနဲ့တခါတဲ့စိတ်ကဖမ်းမရဘူးစိတ်ကအရန်ခက်တယ်ဒီစိတ်ကဖမ်းရအဲ့ဖမ်းရခက်တဲ့စိတ်ကိုဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဆိုပြီးတက်ကနေနှစ်နှစ်ကနေသုံးသုံးနဲ့လေအတွင်းမှာတခါစိတ်ကထွက်ပြေးပြီဆိုတက်ကိုပြန်မှတ်အဲ့ဒီလိုနဲ့အကြိမ်ကြိမ်အကြိမ်ကြိမ်ဝင်တိုင်းထွက်တိုင်းဝင်တိုင်းထွက်တိုင်းလဲမှတ်လိုက်ရောတမာရီတွေကကောင်းလားကောင်းလာတော့မှအဲ့ဒီတမာရီအားကောင်းလာတော့ အလင်းတွေစောတော့ပြောတယ်ပရိကမ္မနမိတ်ကပေါ်တယ်ပေါ်လာတဲ့အခါကျအဲ့ဒီပရိကမ္မနမိတ်ကိုမကြည့်နဲ့ပေါ်လာရင်သူကသူပေါ်ပဲစေအဲ့ဒါတမာရီအားကောင်းလို့ပေါ်တာဖြက်လည်းမပြစ်ရဘူးเนาะသူကဖြက်လည်းမပြစ်ရဘူးဒါကနမိတ်ကိုအမိပြုတ်ပြီးတော့ကိုကသွားတယ်လမ်းကြတော့ဖြက်လည်းမပြစ်ရဘူးမြတ်စွာဘုရားကတော့အခုဦးဇင်းတို့စာရီထဲမှာကြတော့သူကတော့ဒီပရိကမ္မနမိတ်ဩဃနမိတ်ကနေဇံလန်းတက်တာကိုအဟောများတယ်မြတ်စွာဘုရားဝိပဿနာယာနိကတက်တက်ကျင့်ကြမယ်ပုဂ္ဂိုလ်များ မဟုတ်ရင်တမထယာနိကသွားရင်အဲ့ဒီပထမဇန်ဒုတိယဇန်တတိယဇန်လမ်းကိုသွားတယ်အဲ့ဒါစောစောကတိုင်းနမိတ်ကနေယူယူအခုအာနာပါနာကနေယူယူရတယ်ကိုနှစ်သက်တာကနေမှယူလို့ရတယ်ဒါဥစဉ်တို့ကအာနာပါနာနဲ့အဲရခဲ့တဲ့လမ်းကြောင်းကနေဒါဥစဉ်ကကြင့်ညင်တဲ့ပုံကိုများအတွက်ကိုယ့်အနာကိုเนาะအချိန်ရလို့အေးဆေးဆေးပဲငါဒါတွေကြင့်ညင်တယ်ဆိုရင်ဒါဥစဉ်ကဥစဉ်ဒီလမ်းလျှောက်ခဲ့တဲ့ဟာကိုဒါဥစဉ်အခုနမူနာပြောပြတာ နော်နမူနာပြောပြတာအဲ့တော့ကိုကြင့်ကျင်တယ်ဆိုကြင့်လို့ရအောင်လို့ तू ကစကားပြောရင်တော့မရဘူးစကားပြောရင်တမာတိပြတ်တာတမာတိပြတ်တာစကားကိုမပြောနဲ့ကိုကနဲ့ကိုပဲနှစ်နာရီလောက်ထိုင်တစ်နာရီလောက်လမ်းလျှောက်လမ်းလျှောက်လိုက်ပြန်ထိုင်ပြီးမှတ်လိုက်လမ်းလျှောက်နေတဲ့အချိန်မှကြွရတယ်လှမ်းတယ်ချတယ်ကြွတယ်လှမ်းတယ်ချတယ် तू ကအဲ့လိုမှတ်နေရတာနော်နာဒီဝကတ်ထိုင်ကတ်ထားကတ်ထားလို့လမ်းလျှောက်ရင်းနဲ့မရဘူးဆိုရင်ကြွတယ်လှမ်းတယ်ချတယ် ကြွားတယ်လှမ်းတယ်ချတတိကိုလုံးဝမှသူကမလွတ်တန်းထားရတယ်တတိကိုအလုံးနဲ့မလွတ်တန်းထားပြီးတော့ကြွားတယ်လှမ်းတယ်ချတယ်တတိကိုထားပြီးတော့အဲ့လိုရှုပြီးတော့ထိုင်တဲ့အချိန်ကျတော့ဝင်လေထွက်လေတိဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဝင်လေထွက်လေလေးဝင်လေထွက်လေ ဲ့ဒီမှာသူကနမိတ်တွေရအောင်ဆိုတာကအဲ့ဒီစောသောကပြောတဲ့ကတိုင်းဝန်တစ်ခုခုကိုယူအဲ့လိုနီးနဲ့လည်းရတယ်ဦးဇင်းတို့လောက်ခဲ့တဲ့နီးကတော့ကတိုင်းဝန်နဲ့ဦးဇင်းအရင်တော့ရှုခဲ့ဘူးတယ်ကတိုင်းဝန်နဲ့တုန်းကအဲ့ဒီလိုနမိတ်တွေအဲ့လောက်ဦးဇင်းမပေါ်ဘူးဟိုရှုချိန်လဲနဲတာလဲပါတာပေါ့နော်ရှုချိန်လဲနဲတော့အဝါနဲ့ကြတော့အာနာပါနကမ္မထံကိုလောက်တဲ့အခါကြတော့ အဲ့ဒါကိုယ့်အကိုတက်တောင့်တက်တာလေးထိုင်နာသီဝမှာလေးလေးဝင်နေထွက်တယ်ဆိုရင်တစုံကိုတစ်ဝင်နေထွက်လေနှစ်ဝင်လေထွက်လေသုံးဆိုတစ်ကနေရှစ်ထိရေတွက်တာအဲ့တစ်ကနေရှစ်ထိရေတွက်နေရင်းနဲ့စိတ်ကဘေးကိုရောက်သွားရင်နှစ်နဲ့သုံးသုံးနဲ့လေးရေတွက်နေတော့စိတ်ကထွက်သွားတယ်ဆိုတစ်ကိုပြန်စ အဲ့လိုနဲ့သူကတစ်ကိုပြန်စပြီးတော့တမာတိကိုအဲ့လိုနဲ့လှုပ်လိုက်တဲ့အခါကျတော့လှုပ်ရင်းလှုပ်ရင်းလှုပ်ရင်းလှုပ်ရင်းနဲ့တက်ကနေရှေ့ထိတက်ကနေရှေ့ထိမှတ်ရင်းမှတ်ရင်းနဲ့အဲ့ဒီမှာထိုင်တဲ့အချိန်ကို2နာရီလောက်ထိုင်တယ်တနာရီလောက်ဈဉ္ဉံလျှောက်တယ်ဈဉ္ဉံလျှောက်တဲ့အချိန်မှာလည်းပဲတတိကိုအလွတ်မခံဘူးကြွတယ်လှမ်းတယ်ချတယ်ကြွတယ်လှမ်းတယ်ချတယ်နာသီဝမှတ်ရတဲ့အခါနာသီဝလေးမှာကတ်ထားတယ် ကတ်မရတဲ့အချိန်မှာကြွရတယ်လှမ်းတယ်ချတယ်အိန္ဒြေကိုထိန်ပြီးတော့အဲ့ဒီလိုနဲ့တခါတည်းနေရောညရောမနေ့၄နာရီလောက်ကနေပြီးတော့စပြီးတော့မနေ့၄နာရီနဲ့6နာရီတစ်ကြိမ်ထိုင်တယ်မနေ့၈နာရီကနေ10နာရီတစ်ကြိမ်ထိုင်တယ်နေကင်း12နာရီကနေ2နာရီတစ်ကြိမ်ထိုင်တယ်2နာရီကနေ3နာရီလောက်ပြန်နာ3နာရီကနေ5နာရီတစ်ကြိမ်ထိုင်တယ်9နာရီကနေ6နာရီပြန်နာအဲ6နာရီကနေပြီးတော့ဟိုဘက်မှာည9နာရီလောက်ထိ 3နာရီလောက်ပြန်ထိုင်လိုက်တယ်အဲ့ဒီကနေပြီးညချိန်မနေ့ကျော်3နာရီခွဲလောက်ထ4နာရီလောက်ကျရင်တခါလဲအဲ့လာပြန်မှစကားလည်းမပြောပဲနဲ့သူနေရောညရောအဲ့ဒီလိုမှတ်လိုက်ပြီ3ရက်4ရက်လောက်ကျတော့ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့နမိတ်တွေပေါ်လာမကြည့်ရဘူးသူကအာဟိုကလင်းလာပြီဟိုကပေါ်ပြီဆိုသွားကြည့်ပြီဆိုတမာရီပြတ်သွားတာမရဘူးမကြည့်နဲ့ကိုကနဲ့ကိုအဲ့ဒါလေးကိုဆက်ပြီးတော့အဲ့လိုမှတ်ဒီကနေရှစ်ဒီပဲရေတွက်မှတ်ရင်းနဲ့ နောက်ကျတော့ကားဆလိုက်မီးတွေထိုးလာသလိုကိုသူလင်းထိန်လာအဲ့ဒီလင်းထိန်လာတဲ့ဟာလဲမကြည့်နဲ့ကိုကနဲ့ကိုဆက်မှတ်အဲ့ဒီလိုနဲ့မှတ်လိုက်ရင်၄ရက်၅ရက်၆ရက်9ရက်10ရက်9ရက်အဲ့ဒါတမာတိတယောက်နဲ့တယောက်မတူဘူးပေါ့တမာတိအားကောင်းတဲ့လူဆိုရင်၄၅ရက်9ရက်10ရက်လောက်ဆိုရင်တခါတည်းကိုနေလုံးကြီးလာလုံးကြီးလင့်ထိန်တယ်လို့ကိုတခါတည်းကိုယ့်ရဲ့မျက်စိရှိမှလင့်ထိန်ပြီးကြည်ပြီးအေးသွားပြီ အေးပြီးကြည်ပြီးစိတ်ကတခါတည်းအဲ့ဒီမှာနိဝရဏတရားတွေငြိမ့်နေတာကာမိစန္ဒာတဲ့ကိလေသာအယုံနဲ့ပတ်သက်လို့ကြံစီတဲ့စိတ်ဆိုတာလည်းမပေါ်တော့ထိနာမိတ်တာတဲ့ငိုင်မြည်တဲ့စိတ်တွေလည်းမပေါ်တော့စိတ်ကကြည်ပြီးအေးနေတာဩဒိစ္စတဲ့ပြန့်လွင့်တဲ့စိတ်လည်းမဖြစ်ဘူးဗျာပါဒတဲ့ဒေါသဖြစ်တဲ့လည်းစိတ်လည်းမဖြစ်ဘူး ဝီဇိကိစ္စဆိုတဲ့တန်တရားတွေလည်းအကုန်ရှင်းပြီးတော့ကောက်ကောက်ဆနောင်တာတရားတွေရတာလဲဘာမှမရှိတော့ဘဲနဲ့စိတ်ကအဲ့ဒီအချိန်မှာကြည်လင်ပြီးအေးမြပြီးနေတာမိတ်ပြီးတော့မျက်စိမိတ်ပြီးကြည်နေရင်းနဲ့ကို ကြည်သည်မြတခါလုံးလင်းထိန်နေတယ်ဘေးကိုကြည်လိုက်ရင်မျက်စိနဲ့ပကတိမျက်စိနဲ့ကြည်တာမဟုတ်ဘူးဒီတိုင်းကိုယ့်ရဲ့တရားထိုင်နေနဲ့ကြည်ရင်ကို ကြည့်သည်မြလောကကြီးဟာအကုန်လင်းထိန်သွားတယ်နော်အဲ့ဒီကြတော့မှအဲ့ဒီမှာစောသောကပြောတဲ့အဲ့ဒီနမိတ်ကြည်တောက်ပြီးတော့နေလုံးလာလုံးကြီးလို့လင်းထိန်နေတဲ့အဲ့ဒီနမိတ်ကိုဟောကြီးမလားသေးမလားကိုကြိုက်တယ်လို့ तू စေသားလို့ရပြီအဲ့ဒီနမိတ်ကိုစိတ်တန်တန်ကိုလိုချင်တယ်လို့ကြီးသေးသေးသေးဝေးသေးနီးသေးအကုန်လုံးကိုအဲ့ဒီနမိတ်တစ်ခုကိုစေသားပြီးတော့အဲ့ဒီနမိတ်နဲ့ စัจ java လာဒိုးယိုပေါ့အကုန်ကြည့်လို့ရတယ်နော်အဲ့ဒီကြတော့အခုပြောတဲ့အကြဓာတ်တွေအမြင်ဓာတ်တွေပါရမီအလျောက်အတိတ်ဘဝမြင်တာတွေအဲ့ဒီမှာအကုန်လုံးပေါက်လာတာပဲအဲ့ level ရောက်သွားပြီဆိုရင်နော်လူတိုင်းတော့မရဘူးပေါ့နော်သူပါရမီရှိတဲ့ပုံကိုများကတော့အကြဓာတ်တွေအမြင်ဓာတ်တွေအတိတ်ဘဝရှုမယ်ဆိုရင်ဆရာနီးပြပြီးလုပ်ရင်အဲ့ဒီချိန်တွေမှာအကုန်လုံးရှုလို့ပွားလို့အဲ့ဒါတွေအကုန်လုံးရတယ် အဲ့ဒါမျိုးတွေဒီအကုန်ရသွားတဲ့အဆင့်ထိရသွားရင်အဲ့နာမှာလှက်ပတ်ပြီးအကုန်လျှောက်ကြည့်ရင်တော့တမာတိကပြန်ကျသွားတာပေါ့အဲ့ဒါမကြည့်ပဲနဲ့မြင်တာတော့သူ level ရောက်ပြီဆိုလို့ရှိရင်အိုးဒါခါတဲ့သူကသူဟိုနတ်တရားလာမျိုးစုံလာကြတာပဲအကုန်လာမှာပဲအဲ့ဒီချိန်အေးကောင်းပြီးတော့ကိုယ့်ကိုကြီးညိုလို့လာတာလည်းရှိမှာပဲနှောက်ယှက်ခြင်းလို့လာတာလည်းရှိမှာပဲအဲ့ level ရောက်ရင်အဲ့ဒီနားမှာအဲ့ဒါဆရာကောင်းတမားကောင်းလိုပါတယ် ကိုကိုပြပေးမယ်ဒါသမထလန်းတက်တက်ကသွားတဲ့နီးဆရာကောင်းသမားကောင်းက ပြပေးလို့ဆရာသမားစကားနားထောင်ပြီးလိုက်လို့ရင်တော့လမ်းမချော်ဘူးအဲ့ဒီနားမှာလမ်းချော်တတ်တယ်အဲ့ဒီ level ရောက်သွားပြီးဟာဟိုဟာတွေကမြင်ဒီဟာတွေကမြင်ဟိုကလာပြောဒီကလာပြောဟိုလိုလုပ်ဟိုလိုဖြစ်မယ်ဒီလိုလုပ်ဒီလိုဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာလုပ်လို့အဲ့ဒီမှာအခုပြောတဲ့မယိုးမသားနတ်တွေဝိဇ္ဇာတွေကိုယ်လိန်နာပတ်တိုင်နဲ့တွေ့ရင်တော့ကိုက အဲ့ဒါတွေအထင်ကြီးပြီးလိုက်သွားတော့အဲ့မှာယူတတ်တယ်ဆိုတာတမထယူတယ်ဆိုအဲ့နယ်ပယ်မှာဖြစ်တတ်ပါတယ်နော်အဲ့ဒါကြောင့်မို့ကိုကအဲ့ဒီနယ်ပယ်ရောက်ပြီဆိုရင်ဆရာကောင်းသမားအကောင်းယူဆရာသမားပြောပြောတဲ့အတိုင်းကိုတသွေမတိတ်လို့ရင်တော့ကြံတဲ့လမ်းတွေကနေပြီးတော့အခုပြောတဲ့ကဲဒီကနေဇန်လန်းတက်မယ်ဆိုရင်အခုအချိန်ပေးနိုင်လို့လုံနိုင်ရင်အဲ့ဒါဇန်လန်းကိုတက်သွားလို့ရတယ်အဲ့ဒါကြောင့်မို့စောစောကအခုအန္တာနန္ဒဒိဋ္ဌိအယူလွဲတဲ့ ရတဲ့တွေသူတော်စင်တွေဆိုတာအဲ့ဒီအဆင့်ထိအ ਨੇ ဆုံးရောက်သွားကြတာအဲ့ဒီအဆင့်ကနေပြီးတော့အခုဇံထိလည်းသူတို့ရောက်ကြတယ်အဲ့ဓာတွေရောက်လို့သူတို့ကအခုနမိတ်နဲ့စัจ java လာဒိုးယိုပေါက်ကိုအကုန်ကြည့်နိုင်တာနော်ဒိုးယိုပေါက်အကုန်ကြည့်နိုင်တာအဲ့လိုကြည့်နိုင်လို့စัจ java လာကြီးကဆုံးတယ်မဆုံးဘူးသူမြင်တာနဲ့ဖျားလောက်တပ်ပင်ညုဒရွှေညံတော်သခင်မဟုတ်တဲ့အခါရောက်တော့သူမြင်တာလေးနဲ့သူကတိုင်းတာတာကို ဟာဒီနမိတ်နဲ့ငါကြိလိုက်တာငါရဲ့ဇွဲငါရဲ့လုံးလငါရဲ့ဝီရိယနဲ့ငါဟလို့ကြင့်လိုက်တဲ့အခါကျတော့ရတယ်ဟောနမိတ်နဲ့ငါကြည့်တော့အဆုံးဆိုတာတွေ့ရတယ်အဲ့တော့နံပါတ်1ပုဂ္ဂိုလ်ကလောကကြီးဒီဆုံးတယ်လို့အဲ့ဒီနမိတ်ကိုအမိပြုတ်ပြီးတော့ तू ကအယူလဲလိုက်တာ तू ကြည့်တဲ့နမိတ်နဲ့ဒုတိယပုဂ္ဂိုလ်ကျတော့ကြည့်တယ်ကြည့်သလောက်စัจ java ကြီးတွေကတစ်ခုပြီးတစ်ခုကြည့်ဆက်ကြည့်ဆက်တွေ့နေသေးတာပဲ အဲ့တော့ဘလောက်ကြည်ကြည်စัจ java လာသည်မဆုံးဘူးဆိုပြီးတော့ तू ကတခါတည်းအဲ့ဒီအယူဒုတိယပုဂ္ဂိုလ်ကယူတယ်တတိယပုဂ္ဂိုလ်ကြပြန်တော့ဩစัจ java လာကအောက်ကြည့်အထက်ကြည့်တော့ဆုံးသွားတယ်ဘေးကြည့်တော့မဆုံးဘူးအဲ့တော့အထက်အောက်ကဆုံးတယ်ဘေးကမဆုံးဘူးဆိုပြီးအယူလွဲပြန်ရောအဲ့ဒီလိုနဲ့သုံးမျိုးကသူတို့မြင်တာတွေသူတို့သိတာတွေ အဲ့ဒီနမိတ်တွေပေါ်မှာမှီးပြီးတော့မှသူတို့ကလွဲတာဒါကြောင့်မို့အဲ့ဒီ၃မျိုးအယူလွဲတဲ့ပုံကတာမန်ပုံကများအယူမလွဲနိုင်ဘူးတဲ့အဲ့ဒီအယူတွေဟာမြတ်စွာဘုရားကအဲ့ဒီလိုဥပ္ပစာရတမာတိနော်အပ္ပနာတမာတိဆိုတဲ့အဲ့ဒီတမာတိနှစ်ပါးကိုရနိုင်တဲ့ပုံကများမှဒါလျင်အဲ့ဒီလိုအယူလွဲမှုဆိုတာဖြစ်သွားတတ်တာတဲ့သူကဖះနဲ့လည်းမတွေ့ဘူး သူတော်စင်တွေနဲ့ဖះရဲ့တပည့်သာဝကမျိုးတွေနဲ့လည်းမတွေ့ဘူးဆိုတော့သူတို့ကသူတို့မြင်တာလေးနဲ့သုံးသပ်ပြီးတော့လူလောကပြန်ပြီးလှက်ပါဟောကြပြန်ရောအဲ့လိုဟောပြီးတော့လွဲတာတဲ့နော်အဲ့ဒါက၄မျိုးနော်အန္တာနန္တဒိဋ္ဌိကနောက်ဆုံး၄မျိုးထဲမှာနောက်ဆုံးပုဂ္ဂိုလ်ကတော့ तू ကတမာတိရှိလို့မဟုတ်ဘူးဆုံးတယ်လည်းမဟုတ်ဘူးမဆုံးဘူးလည်းမဟုတ်ဘူးလောကကြီးဆိုတာဒီတိုင်းမှာပဲဆိုပြီးတော့ तू ကဆုံးတယ်မရှိမဆုံးတယ်မရှိ ။ तू ကကြားချပြီးတော့ तू ကအဲ့လိုနေတာအဲ့ဒါ तू က तू ရှောက်တွဲပြီးတော့ပြောတာအဲ့ဒီပုဂ္ဂိုလ်ကတမျိုးတဲ့အဲ့ဒါကဆိုတော့အန္တနန္ဒဝါဒက၄မျိုးပြီးသွားပြီ နောက်ပြီးတော့အမရာဝိခေပဝါဒ၄မျိုးတဲ့အမရာဝိခေပဆိုတာက तू ကရှောင်လွှဲလှိလွှဲပြီးပြောတဲ့ဟာကိုအမရာလွယ်လွယ်တော့အဲ့လိုမှတ်ခဲ့နောက်တနည်းကဘာဖွင့်လဲဆိုတော့အမရာဆိုတဲ့ပင်လယ်ထဲကငါးအဲ့ဒီငါးက အရှောင်အတိန်အင်မတန်ကောင်းတယ်သူ့ဖမ်းလို့ကိုမလွယ်ဘူးသူကချော့ချော့ထွက်တယ်အဲ့လိုငါးမျိုးကို အမရာငါးတဲ့အခုလည်းပဲဒီအယူလွဲတဲ့ပုံကိုယ်တွေကအဲ့ဒီလိုမျိုးလှုပ်တတ်လို့ဒီပုံကိုမျိုးကြတော့ तू ကဘလို့လဲဆိုတော့အမရာဝိခေပအယူရှိတဲ့ပုံကိုကနံပါတ်1ပုံကိုကမှုတာဝါဒကို तू ကကြောက်တာတဲ့ဒါကုသိုလ်လားဆိုကုသိုလ်လည်းမဆိုလိုပါဘူးတဲ့ကုသိုလ်မဟုတ်ရင်အာကုသိုလ်လားအာအာကုသိုလ်လို့လည်းမဆိုလိုပါဘူးတဲ့ तू က ဒါဆိုလိုလားဆိုဟိုဟာလွှဲပြောတာဟိုဟာဆိုလိုလားဆိုတာဒီဟာလွှဲပြောတာလောကဟာမြဲသလားဆိုလောကဟာမြဲတယ်လည်းမဟုတ်ပါဘူးမမြဲဘူးလားဆိုလည်းမမြဲဘူးလားမဟုတ်ပါဘူး तू ကမမြဲသလားဆိုလည်း तू ကလွှဲပြောတာပဲ तू ကအဲ့လိုမျိုးကုသိုလ်ဆိုရင်ကုသိုလ်ဟုတ်သလားမေးရင်အဲကုသိုလ်လည်းမဟုတ်ပါဘူးဒါဆိုရင်အကုသိုလ်လားအကုသိုလ်လည်းမဟုတ်ပါဘူးသူ့ရဲ့အတွေ့အကြုံကငါကမတိပဲနဲ့ပြောလိုက်ရင်မှုသာဝါဒတွေဖြစ်ကုန်လိမ့်မယ်လေယာညာယာကြလိမ့်မယ်လို့ तू ကတကယ်မသိတဲ့ပုံကိုယ်တွေဒီဟာတွေကြတော့တကယ်မသိဘဲနဲ့ငါပြောလိုက်ရင်တော့အလွဲဖြစ်သွားလိမ့်မယ်လောကမြဲမှန်းလည်းမသိဘူးမမြဲမှန်းလည်းမသိဘူးကုသိုလ်မှန်းလည်းမသိဘူးအကုသိုလ်မှန်းလည်းမသိတော့အဲ့တော့မှုသာဝါဒဖြစ်လိမ့်မယ်ဆိုပြီးတော့မှုသားကို ကြောက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာပြောတဲ့ပုဂ္ဂိုလ်ကတမျိုးတဲ့နော် မှုသာဝါဒနောက်တစ်ယောက်ကျတော့ဒုတိယတစ်ယောက်ကျတော့သူကကျတော့ဥပါဒံကြောက်တာဘလို့ဥပါဒံကြောက်လဲဆိုတော့ ဒါကကုစုလို့ပြောလိုက်လို့ရှိရင်အဲ့ဒီတော့သူပြောတာကမှန်ရင်သူများတွေကသူ့ချီးကျူးလိုက်မယ်ဟာဒီကောင်ပြောတာမှန်တယ်ကွာအဲ့ဒီကြရင်သူကအဲ့ဒီပေါ်မှာตายရတဲ့စိတ်တွေဖြစ်လိမ့်မယ်ပြောတာမှားသွားလို့ရှိရင်သူများတွေဟာဒီကောင်မင်းပြောတာမှားတယ်ကွာလို့ပြောလိုက်လို့ရှိရင်အဲ့ဒီမှားတာကြီးပေါ်မှာဒေါသဖြစ်ပြီးတော့သွားနိုင်တယ်တဲ့အဲ့ဒီဥပါဒဏ်ကြီးဖြစ်ပြီးတော့ဒေါသတွေဖြစ်သွားလိမ့်မယ် အဲ့ဒီတော့ तू ကလည်းကုသိုလ်လားဆိုတော့ကုသိုလ်လည်းမဟုတ် အကုသိုလ်လားဆိုအကုသိုလ်လည်းမဟုတ်ရှောင်လွှဲပြီးတော့ तू ကလည်းပြောပြန်တယ်တဲ့အဲ့ဒီပုဂ္ဂိုလ်ဒုတိယပုဂ္ဂိုလ်တဲ့ तू ကဘာလို့လဲဆို तू ကသူများကကိုယ်ကိုမှန်လို့ချီးမွားရင်နော်ตายဝယ်ဖြစ်မယ်မမှန်ဘူးလို့ပြောရင်ဒေါသတွေဖြစ်လိမ့်မယ်ဆိုအဲ့ဒီตายဝယ်လောဘနဲ့ဖြစ်ပေါ်လာမဲ့ဒေါသတရားတွေကို तू ကကြောက်လို့ရှောင်တိမ့်ပြီးတော့ तू ကကုသိုလ်လားကုသိုလ်လည်းမဆိုလိုဘူးเนาะအကုသိုလ်လားအကုသိုလ်လည်းမဆိုလိုပါဘူး နော်ကုသိုလ်အကုသိုလ်မဟုတ်ဘူးလားကုသိုလ်အကုသိုလ်မဟုတ်ဘူးလို့လည်းမဆိုလိုပါဘူးဆိုပြီးတော့ तू ကရှောင်လွှဲပြီးတော့ပြောတဲ့ဝါဒတဲ့ဒုတိယဝါဒက तू ကလောဘဒေါသဖြစ်မှာကြောက်လို့အဲ့ဒါကိုဥပါဒံကြောက်လို့ရှောင်လွှဲပြောတာပထမပုဂ္ဂိုလ်ကကြတော့လိန်ညာပြောမိမှာစိုးလို့ငါမတိဘဲနဲ့ပြောလိုက်ရင်လိန်တယ်လို့ညာတယ်လို့ဖြစ်လိမ့်မယ်ဆိုပြီးတော့ तू ကကုသိုလ်လားဆိုကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လားဆိုအကုသိုလ်လည်းမဟုတ်ဘူး ကုသိုလ်အကုသိုလ်မဟုတ်ဘူးလားဆိုတော့မဟုတ်ဘူးလားမဟုတ်ဘူးဆိုပြီးတော့ तू ကအဲ့လို ပြောတာတဲ့နောက်နောက်တတိယပုဂ္ဂိုလ်ကြတော့ तू ကဒါကုသိုလ်လားလို့မေးလို့ရှိရင် तू ကကုသိုလ်လို့ပြောရမှာ तू ကကြောက်တယ်တဲ့ဘာကြောင့်လဲဆိုတော့ပညာရှိပြီးတော့တကက်ကိုနှိုက်နှိုက်ချွတ်ချွတ်သိတတ်တဲ့ပုံကိုယ်တွေကဟာဒီပုံကိုယ်ကွာဒါကြီးကို तू ကကုသိုလ်လို့ပြောထတာတဲမှားတဲ့ပုံကိုယ်လို့အပြောခံရမှာကြောက်တာ ပညာရှိတွေကဲ့ရဲ့ခံရမှာ ကြောက်လို့ကိုယ်စိုးဆိုရင်ကိုယ်စိုးလည်းမဟုတ်ပါဘူးအကုသိုလ်ကုသိုလ်မဟုတ်ရင်အကုသိုလ်အကုသိုလ်လည်းမဟုတ်ပါဘူးဆိုပြီးတော့သူကလည်းအဲ့ဒီလိုပဲလောကမြဲသလားမင်းလည်းမြဲတယ်လည်းမဟုတ်ပါဘူးမမြဲဘူးလားဆိုလည်းမမြဲဘူးဆိုတာလည်းမဟုတ်ပါဘူးဆိုပြီးတော့သူကအဲ့ဒီလိုပညာရှိကဲ့ရဲ့မှာကြောက်လို့ရှောင်ရှားပြီးတော့ဖြေဆိုခြင်းအဲ့ဒီပုံကိုယ်တွေကလည်းတကယ်သူတို့ကမသိတဲ့ပုံကိုယ်တွေတဲ့သေးသေးချာချာသူတို့မသိဘူးမသိတော့ ပညာရှိတွေကိုယ့်ထက်သားတဲ့ပုံကိုယ်တွေအကဲ့ရဲ့ခံရမှာကြောက်လို့ရှောင်လွှဲပြီးပြောတဲ့ပုံကိုယ်တစ်မျိုးတဲ့နော်အဲ့တော့၃မျိုးနော်၃မျိုးကနံပါတ်၁ပုံကိုယ်ကရှောင်လွှဲပြောတဲ့အမရာဝိခေပဝါဒ၄ပါးကနံပါတ်၁လိန်ညာပြောမိမှာစိုးလို့နံပါတ်1အဲ့ဒီမှာစကားကိုရှောင်ပြီးပြောတဲ့ပုံကတစ်မျိုးနံပါတ်2ပုံကကြတော့ဥပါဒံဖြစ်မှာကြောက်လို့ နော်မှန်ရင်သူများတွေချီးမွမ်းခံရမယ်လောဘဖြစ်မယ်မှားတယ်ဆိုလို့ရှိရင်သူများအကဲ့ရခံရရင်ဒေါသဖြစ်မယ်အဲ့ဒါကိုကြောက်လို့ဥပါဒံကြောက်လို့နော်အဲ့ဒီဟာတွေဖြစ်မှာကြောက်လို့ तू ကရှောင်လွဲနေတဲ့ပုံကတမျိုးတဲ့နောက်တတိယပုံကိုကြတော့ပညာရှိတွေသူတော်ကောင်းတွေကကဲ့ရဲ့မှာကြောက်လို့တဲ့နော်ပညာရှိ သူတော်ကောင်းတွေကအော်ငါတို့ပြောတာကြီးမှားမြန်သွားရင်တို့ကငါ့ကိုကဲ့ရဲ့လိမ့်မယ်ဆိုပြီးတော့ ပညာရှိသူတော်ကောင်းတွေကဲ့ရဲ့မှာကြောက်လို့ရှောင်ရှားပြီးပြောတဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်ကတမျိုးနော်ဟောနောက်ဆုံးပုဂ္ဂိုလ်ကျတော့ညံဖြင့်ထုံထိုင်းပြီးဘာမှမသိတဲ့ပုဂ္ဂိုလ်ကုသိုလ်လားကုသိုလ်လားမဟုတ်ဘူးကုသိုလ်လို့မဆိုလို့ဘူးအကုသိုလ်လားအကုသိုလ်လားမဆိုလို့ဘူးနော်ကုသိုလ်အကုသိုလ်မဟုတ်လားကုသိုလ်အကုသိုလ်မဟုတ်ဘူးလားမဆိုလို့ဘူးဒါဆိုရင်ဘလို့ဟာပြောမလဲဘလို့ဟာမှလည်း तू ကမပြောဘူး ဒါမဲရင်မဲတာကို तू ကရှောင်းနေတာပဲအတိအကျ तू ကဘလို့မှဝန်လည်းမခံဘူးပြောလည်းမပြောဘူးအဲ့ဒါကတော့နောက်ဆုံး तू ကလည်းအဲ့ဒီလိုဘာမှကိုမသိလို့ကိုအဲ့ဒါကုသိုလ်ဆိုလဲကုသိုလ်မဟုတ်ဘူးမပြောဘူးဟိုအကုသိုလ်လဲဒါအကုသိုလ်လားမေးရင်အကုသိုလ်လဲမဆိုလိုဘူးအကုန်လုံးဆိုလိုတာကဘလို့ပြောပြော तू ကမိအောင်သူ့ကိုမေးလို့မရဘူးအကုန်ရှောင်ပြောတာအဲ့ဒါကြောင့်မို့အမရာငါး ဖမ်းရခတ်တယ်လို့အဲ့ဒီပုဂ္ဂိုလ်ရဲ့ဇကဘလို့မှဖမ်းမရဘူးလို့ကုသိုလ်လို့လည်းမေးမရအကုသိုလ်လို့လည်းမေးရမေးမရကုသိုလ်အကုသိုလ်ဒါဆိုမဟုတ်ဘူးလားဆိုကုသိုလ်အကုသိုလ်မဟုတ်ဘူးလို့လည်းမဆိုလိုဘူးမျိုးစုံသူကပတ်ချလှဲပြီးမေးသမျှမေးခွန်းတွေရှောင်ထွက်သွားတတ်တဲ့ပုဂ္ဂိုလ်တဲ့အဲ့ဒါကအမရာဝိခေပပုဂ္ဂိုလ်၄မျိုးတဲ့နော်အမရာဝိခေပအန္တာနန္ဒပုဂ္ဂိုလ်၄ပါးက ဦးဇင်းတို့ဒကာဒကမတွေလောကကို အဆုံးရှိတယ်လို့နံပါတ်1ပုဂ္ဂိုလ်ကသတ်မှတ်တယ်ဘာလို့လဲသူ့ရဲ့ကတိုင်းဝန်းနဲ့သူကကြည်လိုက်လို့သူသိသလောက်ကိုသူကပြောလိုက်တာလောကသည်ဆုံးတယ်လို့သူကလောကကြီးအဆုံးရှိတယ်လို့ပြောတဲ့ပုဂ္ဂိုလ်ကနံပါတ်1ပုဂ္ဂိုလ်တစ်မျိုးနောက်နံပါတ်2ပုဂ္ဂိုလ်ကသူထက်တမာရီအားတွေကောင်းတဲ့အခါကျတော့ဒုတိယပုဂ္ဂိုလ်ကပိုးတာတယ်တာတဲ့အခါကျတော့ तू ကတခါတည်းကြည်လိုက်တဲ့အခါကျတော့ ဘယ်ကဆုံးရမှာလဲကွာလောကဆိုတာဘယ်ဆုံးမှလဲငါကြည့်တာကြည့်သလောက်ဆက်သွားလို့ရသေးတယ်မြင်လို့ရသေးတယ်ဆုံးကိုမဆုံးဘူးဟဲ့ဆိုပြီးတော့ပထမဝါဒကိုပယ်ပြီးဒုတိယဝါဒပုဂ္ဂိုလ်ကအဲ့ဒါမျိုးပြန်ပြီးတော့လောကဒီမဆုံးဘူးဆိုတဲ့ဝါဒနောက်တတိယဝါဒကအထက်အောက်ကဆုံးတာသွားတွေ့ပြီးတော့ဘေးကြတော့ဆုံးတာသွားမတွေ့လို့ဟဲ့အထက်အောက်ဆိုတာဆုံးတယ်မဆုံးဘူးဆိုတာမဟုတ်ဘူး အထက်အောက်ကြတော့ဆုံးတယ်ဘဲကြမှာမဆုံးတာဆိုပြီးတော့တခါတည်းအဲ့လိုယူဆလိုက်တဲ့ပုံကတမျိုးသုံးမျိုးเนาะအဲ့ဒီကနေနောက်ဆုံးနံပါတ်၄ပုံကိုကြတော့ तू ကဘာမှမသိပဲနဲ့ तू ကရမ်းပြီးတော့အတွေးအကြံနဲ့ရှောက်ပြောတာတဲ့ဆုံးတယ်လည်းမဟုတ်ဘူးမဆုံးမှုလည်းမဟုတ်ဘူးဆိုပြီးတော့ပြောတဲ့ပုံကိုတမျိုးဆိုပြီးတော့အန္တာနန္ဒဝါဒက၄မျိုးအမရာဝိခေပဝါဒကမှုစားလို့ဆွဆွဲခံရမှာဆိုလို့ အဲဒီပုဂ္ဂိုလ်ကြီးကဒါကြီးကိုတခါတည်းအကုသိုလ်ကြီးကိုကုသိုလ်လို့ तू ရှောက်ပြီးပြောသွားတယ်ဟဲ့ဆိုပြီးတော့တခါတည်းအဲ့လိုဆွဆွဲခံမှာလိန်သွားတယ်ညာသွားတယ်လို့ဆွဆွဲခံရမှာကြောက်လို့ကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်ဆိုပြီးတော့ तू ကမျိုးမျိုးရှောင်လွှဲပြီးပြောတဲ့ပုဂ္ဂိုလ်နော်ဒုတိယပုဂ္ဂိုလ်ကြတော့အော်ငါပြောတာကမှန်ရင်လဲဝိုင်းချီကျူးကြအောင်မယ်မှားရင်လဲအကဲ့ရခံရမယ်ဝိုင်းချီချီကျူးခံရရင်လဲလောဘ ဒေါအကဲ့ရခံရရင်လဲဒေါသဆိုတဲ့ဓာတွေဖြစ်လိမ့်အောင်ပဲအဲ့တော့ငါရှောင်လွှဲပြောတာပဲကောင်းပါတယ်ဆိုကုသိုလ်လားဆိုကုသိုလ်လည်းမဆိုလိုပါဘူးအကုသိုလ်လားအကုသိုလ်လည်းမဆိုလိုပါဘူးကုသိုလ်မဟုတ်အကုသိုလ်မဟုတ်လားဟောအဲ့ဒီလိုလည်းမဆိုလိုပါဘူးဆိုပြီးတော့သူကရှောင်လွှဲပြီးတော့ပြောတဲ့ဝါဒတဲ့နော်အဲ့ဒါကတတိဒုတိယဝါဒတတိယဝါဒကျတော့ပညာရှိတွေကငါအကဲ့ရလိမ့်မယ်ငါပြောတာကြီးမှားမြန်သွားရင် အဲ့တော့ကုဇိုလ်လားအဲကုဇိုလ်လည်းမဆိုလိုပါဘူးအကုဇိုလ်လားအကုဇိုလ်လည်းမဆိုလိုပါဘူးဆိုပြီးတော့ပညာရှိကဲ့ရဲ့မှာကြောက်လို့ရှောင်လွှဲပြီးတော့ပြောသွားတဲ့ပုဂ္ဂိုလ်ကဓမျိုးတဲ့နော်နောက်နံပါတ်၄ပုဂ္ဂိုလ်ကျတော့ तू ကအိမတန်မှဖြင်းအနာထိုက်မှိုင်းတဲ့ပုဂ္ဂိုလ်တဲ့သူမဲလို့ရှင်နော်ကုဇိုလ်လားကုဇိုလ်လည်းမဟုတ်ဘူးအကုဇိုလ်လားအကုဇိုလ်လည်းမဟုတ်ဘူးကုဇိုလ်အကုဇိုလ်မဟုတ်ဘူးလားမဟုတ်ဘူးလည်းမဆိုလိုဘူးဆိုပြီး तू က ပတ်ချလဲပြီး तू ကလည်းဘလို့မင်းပဲရှောင်ထွက်တဲ့ပုံကိုဆိုတော့ငါကအမရာဝိခေပဆိုတာအမရာငါလိုပဲဖတ်မရအောင်သူ့ရဲ့မဲခွန်းတွေအကုန်ရှောင်ထွက်ပြီးပြောနေတဲ့ပုံကိုဆိုပြီးတော့အဲ့ဒီမှာ၄မျိုးအဲ့တော့ဒီနေ့၈မျိုးပြီးသွားပြီเนาะနောက်တစ်မျိုးကဘာလဲအတိစ္ဆသမုပ္ပန္နဝါဒတဲ့အတိစ္ဆသမုပ္ပန္နဝါဒဆိုတာကကြတော့ तू က ဒီပုဂ္ဂိုလ်ကနံပါတ်1ပုဂ္ဂိုလ်ကြတော့ဘလို့ပုဂ္ဂိုလ်လဲဆိုတော့အတိတ်သမုပ္ပါဏဝါဒယူတဲ့ပုဂ္ဂိုလ်ကသူကဟော အတ္တညတဗြဟ္မပိယလာတဲ့ပုဂ္ဂိုလ်ကြီးလူဘဝမှာတော့ကသူကတရားအထုတ်တရားအထုတ်တော့ဘာတွေသူကလှုပ်လဲဆိုတော့ရုပ်တရားတွေရဲ့ညင်းငွေကြောင်းအဲနံတရားတွေရဲ့ညင်းငွေကြောင်းဒီရုပ်ကြီးကိုနံကဥစည်းထားတာ နံကစားခြင်းလို့ယုတ်ကလိုက်စားနေရတယ်နံကသွားခြင်းလို့သွားနေရတာဒီနံလှုပ်ချင်တာမှန်သမျှကိုနော်ငါအကုန်လိုက်လှုပ်ပေးနေရတယ်ဒီနံရှိလို့ငါဒုက္ခဖြစ်တာသူကနံကိုမုန်းတာနော်ဒီစိတ်ကလေးကိုမုန်းတာနံဆိုတာစိတ်အဲ့ဒီစိတ်ကလေးရှိလို့ဒါဟိုကစားခြင်းလို့စားရပြန်ပြီဟိုကအိတ်ခြင်းလို့အိတ်ပေးရပြန်ပြီဟိုကသွားခြင်းလို့သွားပေးရပြန်ပြီဟိုကနားထောင်ခြင်းလို့နားထောင်ပေးရပြန်ပြီဆိုပြီးတော့ အဲ့ဒီလိုအမျိုးမျိုး အမျိုးမျိုးတဲ့ဖြစ်နေတာစိတ်ကြောင့်ယုတ်ကြီးကဘာမှမသိဘူးအဲ့ဒီတော့အဲ့ဒီစိတ်လှုပ်ချင်တာမှန်သမျှယုတ်ကလိုက်လှုပ်ရတာဆိုပြီးတော့ तू ကအဲ့ဒီမှာပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်လောက်ရအောင်အထောက်ပြီးတော့အဲ့ဒီမှာနန္တရားတွေရဲ့ညီးငွေချောင်းကြီးကို ရှုပ်သွားတော့သေလဲသေရောအတ္တညတဗြမာဆိုပြီးသွားဖြစ်တာအဲ့ဒီဗြမာပြည်ရောက်သွားတဲ့အခါရောက်တော့ ဒီပုဂ္ဂိုလ်ကြီးကရွှေတုံးကြီးချထားသလိုပဲအသိဉာဏ်နံတရားကမရှိဘူးရွှေတုံးကြီးချထားသလိုပဲဒီတိုင်းကြီးပဲနေနေတာအဲ့ဒါဘလောက်ကြာလဲဆိုတော့ကဘာပေါင်း900ကဘာပေါင်း900တိတိကြာတာလုံးဝမှနံတရားမရှိဘူးရုပ်ကြီးတသက်ကြီးပဲနေတာကဘာပေါင်း900ဒါဆိုရင်နံမရှိဘဲနဲ့ နန်းနေဘယ်ရောက်သွားသလဲဆိုတော့သူကသူ့ရဲ့တမာတိစွမ်းအားနဲ့ဒီဇန်နေရအောင် လုပ်ပြီးတော့ကျင့်လိုက်တဲ့တမာတိရဲ့စွမ်းအားအရှိန်ကြောင့်မို့သူကအဲ့ဒီနန်ကမပေါ်ပဲနဲ့ချုပ်နေတာမပေါ်ပဲနဲ့နေနေတာနန်ကဒီတမာတိရဲ့စွမ်းအားကြောင့်နန်ဖြစ်ပေါ်ခွင့်မရနော်ရုပ်ပဲရှိတယ်နန်ကဖြစ်လို့မရဘူးအဲ့ဒီဘုံမှာ နန္တရားပြန်ဖြစ်ပြီဟဲ့ဆိုတာနဲ့အဲ့ဘုံကပြန်တည်သွားတာကဘာ900လဲပြည့်ရောအဲ့ဒီမှာနန္တရားလဲဖြတ်ဆိုပေါ်လဲပေါ်ရော तू ကအဲ့ဘုံကြီးကနေတည်သွားရတာဒါကြောင့်မို့နန္တရားဆိုတာက तू ကသူ့ရဲ့အကြောင်းတရားတွေညီညွတ်မှ तू ကဖြစ်တာဥပမာဦးဇင်းတို့ကမြင်သိစိတ်ပေါ်တယ်မြင်သိစိတ်ကမျက်စိကြီးကပိတ်ထားရင်မြင်သိစိတ်ကပေါ်လို့မရဘူး ရှေ့ကအဆင်းကမရှိရင်လည်းမြင်သိတဲ့ကပေါ်လို့မရဘူးရှေ့ကအဆင်းရှိရမယ်မြင်သိတဲ့အဲမျက်စိအကြည့်ရှိရမယ်မျက်စိကအကြည့်ကမရှိဘူးသို့မဟုတ်ရင်မျက်စိကအကြည့်တော့ရှိပါတယ်မျက်စိကပိတ်ထားတဲ့တို့အတော့အကြောင်းမညီညွတ်လို့မြင်လို့ကိုမရဘူးအဲ့ဒါကြောင့်မို့မျက်စိအကြည့်လည်းရှိတယ်အဆင်းလည်းရှိတယ်အဲ့ဒီနှစ်ခုပေါင်းစုံတဲ့အခါမှာမြင်သိတဲ့ကပေါ်ရတာနော်အဲ့ဒီနှစ်ခုမပေါင်းစုံရင်မြင်သိတဲ့ကပေါ်လို့မရဘူး နားရဲ့အတန်ရဲ့နှစ်ခုပေါင်းစုံမှာကြားသိသိပေါ်တာအခုဦးဇင်းတလုံးချင်းတလုံးချင်းဟောနေတဲ့အတန်လေးတွေဒကာဒကမတွေတတန်ပြီးတတန်ကြားနေနားကအကြည်ဓာတ်ရှိလို့လေနားကန်းနေတဲ့လူ ရှေ့ငုတ်တုတ်ထိုင်ချပြီးနာပါပြောလေ तू မကြားတော့ဘူးနားကန်းနေတဲ့လူကြတော့အဲ့ဒါကြောင့်မို့ तू ကအကြောင်းတွေတိုက်ဆိုင်မှနန္တရားဆိုတာ तू ကပေါ်ပေါ်ပေါ်ပေါ်လာတာအခုလည်းပဲ तू ကနန်းကိုညင်းွယ်ကြောင်ရှုတဲ့ပုဂ္ဂိုလ်တဲ့ညင်းွယ်ကြောင်ရှုထားလို့ အဲ့ဒီပုံကိုကြီးကသေလဲသေရောအဲ့ဒီတမာတိတွေရှုထားတဲ့စွမ်းအားတွေကြောင့်ကဘာပေါင်း900လုံးလုံးတကဘာတကဘာတောင်းတွက်ကြည့်ပါလားဘလောက်ကြာသလဲ73မိုင်လောက်ရှိတဲ့ကြောက်တောင်ကြီးကိုနှစ်ပေါင်း100မှဝါခွန်းနဲ့တစ်ချက်တစ်ချက်သွားတုတ်တယ်နှစ်ပေါင်း100နေရင်ခွန်းလေးနဲ့သွားပြီးတော့တုတ်လိုက်နောက်ထပ်နှစ်ပေါင်း100နေခွန်းလေးနဲ့သွားပြီးတော့တုတ်လိုက်တဲ့အဲ့ဒီလိုကြောက်တောင်ကြီးကို ဂွန်းနဲ့နှစ်ပေါင်းတရားမှတစ်ကြိမ်တစ်ကြိမ်သွားတော့လို့အဲ့ဒီ73မိုင်နီးပါးရှိတဲ့ကြောက်တောင်ကြီးကကုံသွားမယ်ကဘာမပြတ်သေးဘူးတဲ့ကဘာရဲ့တက်တန်းတွေဟာအဲ့လောက်ထိကြာတယ်အဲ့တော့အဲ့လောက်ကြာတဲ့တက်တန်းတွေအတွင်းမှာအဲ့ဒါသူကအယုတ်ကြီးချထားသလိုဒီတိုင်းနေရတာလေနာမမရှိတာ哦နာမရှိတော့အဲ့လိုနဲ့နေပြီးတော့အဲ့ဒါ900 ကဘာပေါင်း900လောက်ပြည့်တဲ့ခါကျတော့ तू ကအဲ့ဒီကနေသူ့ရဲ့တမာတိအရှိန်တွေကံတွေကုံသွားတော့ဖြတ်ဆိုအဲ့ဒီကနေပြီးတော့တင်ညာလေးလဲပေါ်ရောတိတတ်တဲ့စိတ်လေးလဲဖြစ်လဲဖြစ်ရောအဲ့ဒီဘုံကနေသေသေတော့ဒီပုံကိုယ်တွေကဘယ်ပြန်ရောက်လာလူပြည်ရောက်လာအဲ့ဒီကနေပြီးတော့အတ္တညတဗြဟ္မဘုံကနေသေပြီးတော့လူပြည်ရောက်လူပြည်ရောက်တော့ तू က ကဘာပေါင်း900လုံးလုံးဒီကိလေသာတွေစိတ်သုံးပြီးနေခဲ့တဲ့ပုံကိုဆိုတော့လူပြည်ရောက်တဲ့အခါကျတော့လေကိလေသာအာယုံကာမဂုဏ်နဲ့ तू ကမပျော်ပါနိုင်တောထွက်ပြီး तू ကတရားပြန်ကျင့်မြန်တာပဲဒီပုံကိုတွေကတရားပြန်ကျင့်လိုက်တဲ့အခါကျတော့ဘာသွားပြန်တွေ့လဲဆိုတော့အဲ့ဒီဗြမဘုံမှာ तू နေခဲ့ရတဲ့အတိုင်းတာကိုလှမ်းပြီးတော့ပြန်ကြည့်တာပြန်ကြည့်တဲ့အခါကျတော့အဲ့ဒီမှာတင်ညာမမဖြစ်တာစိတ်မဖြစ်တဲ့အခါကျတော့ तू က အဲ့ဒီမှာတင် तू ဖြစ်ခဲ့တဲ့ဘုံကိုလှမ်းကြည့်တော့ဘာမှ तू ကတွေ့လို့မရတော့ဘူးဘာမှတွေ့လို့မရဘူးအတိတ်ပြန်ကြည့်တာ तू မမြင်တော့ဘူးအဲ့ဒီကဘာ900ကိုကြော်ပြီးကြည့်ရမယ်ဆိုတာလည်း तू မသိဘူး तू က तू ကြည့်တယ်ဘလောက်ကြည့်ကြည့် तू ဘာမှကိုမမြင်ဘူးဘာမှကိုမတွေ့ဘူးအဲ့ဒီတော့ तू ကဘာယူဝါဒရှိလိုက်လဲဆိုတော့ဩဘာเจ้าမှမရှိဘူး तू ဖြစ်ချင်လို့ဖြစ်တယ် လူဖြစ်လာတာသူဖြစ်ခြင်းလို့ဖြစ်တာဘာအကြောင်းမှမရှိဘူးငါကြည့်ပြီးပြီဘာမှကိုမတွေ့ဘူးဆိုပြီးတော့ तू ကအဲ့ဒီမှာအယူလွဲထွက်သွားတဲ့ပုံကိုတဲ့အဲ့ဒါအတိတ်ဆနော်အတိတ်ဆသမုပ္ပန္နနော်အဲ့ဒီအတိတ်ဆသမုပ္ပန္နဝါဒရှိတဲ့နံပါတ်1ပုံကိုကအတင်ညတဗြမပြီက လာတဲ့ပုံကိုအဲ့ဒီဘုံကြီးလှမ်းကြည့်ပြီး तू ကဘလို့မှမတွေ့တော့ရှေ့လည်းဆက်မကြည့်တတ်ဘူး မြတ်စွာဘုရားရဲ့တပည့်သားတွေကြောင့်မြတ်စွာဘုရားအဲ့ဒါဟောထားတဲ့အခါကျတော့မြတ်စွာဘုရားရဲ့တပည့်ယဟန်တော်တစ်ပါးအဘိညာဉ်တွေကြည်ရင်းနဲ့သူကအဲ့ဒါယူသွားတွေ့တော့ကဘာပေါင်း900လောက်ကြီးတခါတည်းဗလန့်ဖြစ်သွားပြီဘာမှကြည့်လို့မရတော့အဲ့ဒီကြတော့အဲ့ဒီမထေမြတ်ကတော့သိတယ်ဩဒါငါတို့ဖျားဟောထားတဲ့အတ္တညတပုံဖြစ်ရမယ်အဲ့ဒီကနေငါကြော်ကြည့်မယ်ဆိုဟောကြော်ကြည့်လိုက်တော့ဟောနောက်ထပ် သူတရားကျင့်သွားတဲ့ဘုံဘဝတွေအကုန်ပြန်မြင်တော့လားဒီပုံကိုယ်တွေကြတော့အဲ့ဒီလိုမြတ်စွာဘုရားကဲ့သို့ဆရာကောင်းကမရှိတဲ့အခါကျတော့ပြန်ပြီးတော့ကြည်တာအဲ့ဒီကဘာပေါင်း900ကိုပြန်ပြီးတော့ကြော်လို့ကြည်လို့မရတော့ကြော်ကြည့်မရတဲ့အခါကျတော့အဲ့ဒီမှာတင်အယူလွဲသွားတယ်တဲ့လူဖြစ်တယ်ဆိုတာ तू ဖြစ်ခြင်းလို့ဖြစ်တာဘာအကြောင်းမှမရှိဘူးเนาะအဲ့ဒီမှာ အကြောင်းတရားတွေအကုန်ပယ်ပြီးတော့လူသူဖြစ်ခြင်းလို့ဖြစ်တယ်လို့ယူလိုက်တယ်အဋိစ္စသမုပ္ပန္နဝါဒသမား तू ကအဋိစ္စသမုပ္ပန္နကနှစ်ပါးရှိတယ်အယူလွဲတာကအဲ့ဒီအသိဉာဏ်ဗြဟ္မပီကနေလာပြီးတော့သူကြည့်တာမမြင်လို့လွဲသွားတဲ့ပုဂ္ဂိုလ်ကတစ်မျိုးနောက်ဒုတိယပုဂ္ဂိုလ်ကတော့ဘာမှကိုတရားအမထုတ်ဘဲနဲ့တွေးကြံပြီးတော့ဟိုလူဆိုရသူဖြစ်ချင်လို့ဖြစ်တာပါကွာဘယ်အကြောင်းမှမရှိပါဘူးအဲ့ဒါတွေကရှောက်ပြောတာပါဆိုပြီးအယူလွဲတာ နော်အဲ့တော့အတိတ်သမုပ္ပါဏဝါဒရှိတဲ့ပုဂ္ဂိုလ်ကနှစ်မျိုးတစ်မျိုးကဗြဟ္မပြည်ကနေမှလာတယ်နော်အတ္တညတဗြဟ္မနေလာပြီးတော့မှပြန်ကြည့်ပြီးတော့အဲ့ဒီကဘာပေါင်း900လောက်သူနေခဲ့တာကြီးကိုကြော်မကြည့်နိုင်လို့ဘာမှမရှိဘူးဘာမှလည်းမတွေ့ဘူးဆိုပြီးတော့သူကအယူလွဲသွားတဲ့ပုံကိုတမျိုးနော်နောက်ဒုတိယပုံကိုရှောက်ကြံပြီးပြောတာအာသူကသူလူဖြစ်တာဘာကြောင့်နဲ့မှမဆိုင်ပါဘူးသူကနဲ့သူပဲ ဒီတိုင်းပဲဖြစ်တာပါပဲဆိုပြီးတော့ तू ကအဲ့လိုယူဆတဲ့ပုံကိုဆိုတော့အတိတ်ဆသမုပ္ပန္နဝါဒနှစ်ပါးဆိုတော့အာလုံးဦးဇင်းတို့ဒကာဒကမတွေ78ပါးရှိသွားပြီเนาะဒီနေ့ပြောခဲ့တာက10ပါးအန္တာနန္ဒဝါဒဒိဋ္ဌိ၄ပါးအမရာဝိခေပဝါဒ၄ပါးအဒိဋ္ဌသမုပ္ပန္နဝါဒ2ပါးဆိုပြီးတော့ဒီနေ့က10ပါး ပြီးခဲ့တဲ့အပတ်ကဟောခဲ့တာကဘယ်နှပါလဲ၈ပါကဲမှတ်မိအောင်တော့တစ်ခေါက်လောက်လေးပြန်ပြီးတော့အဲ့ဒါလေး78မျိုးအဲ့ဒါလေးကိုပြန်ပြီးပြောပြမယ်နော်ပြန်ပြီးတော့တတတဒိဋ္ဌိအယူဝါဒရှိတဲ့ပုဂ္ဂိုလ်က၄မျိုးနော်ဘဝပေါင်းတသိန်းလောက်အထိကိုပုပ္ပေနိဝါဒနုတ္တတိညာ အတိတ်ဘဝတွေကိုပြန်ပြီးတော့သိနိုင်တဲ့ဘဝပေါင်းတသိန်းလောက်ကိုကြည့်ပြီးတော့အဲ့ဒီမှာရင်ယုတ်ကြည်ရတာဟောဖြစ်ပေမဲ့ဒီဝိညာဉ်ကောင်လေးအတ္တကောင်လေးဟာမြဲတယ်လို့နော်နေတွေလတွေတောင်ကြီးတွေဆိုတာလည်းမြဲနေတဲ့အရာကြီးတွေရှိတယ်နော်ငါရဲ့ဝိညာဉ်လေးတွေကြည့်တဲ့အခါကျတော့အတ္တဝိညာဉ်လေးနန္တရားလေးဒီမြဲတယ်တဘွားပြီးတဘွား तू ကယုတ်ကြည်နေရတာမပါပေမဲ့ तू က တဘွားပြီးတဘွားခုံခုံပြီးတော့တစ်ပင်တပင်ကနေတပင်ငှက်တွေဟာကူးနေတယ်လို့ပဲသူကလည်းဒီနန္တရားကတစ်ခုပြီးတစ်ခုကူးပြောင်းပြီးတော့နေတယ်ဆိုပြီးတော့ဘဝပေါင်းတသိန်းလောက်သိပြီးတော့တတ္တတာဒိဋ္ဌိမြဲတယ်လို့ယူတဲ့ပုဂ္ဂိုလ်တမျိုးဆယ်ကဘာလောက်ထိကြည့်ပြီးတော့အဲ့ဒီဝိညာဉ်ကောင်လေးမြဲတယ်လို့ကြည့်ပြီးယူတဲ့ပုဂ္ဂိုလ်ကတမျိုးကဘာပေါင်း40လောက်ထိကြည့်ပြီးတော့မြဲတယ်လို့ယူတဲ့ပုဂ္ဂိုလ်ကတမျိုးတောင်တွေးမြောက်တွေးရှောက်တွေးပြီးတော့ အော်ဒီဝိညာဉ်လေးဟာမြဲတယ်လို့ယူတဲ့ပုဂ္ဂိုလ်တစ်မျိုးဆိုပြီးတော့တတ္တတဒိဋ္ဌိအယူလွဲတဲ့ပုဂ္ဂိုလ်လေးမျိုးဧကိစ္စတတ္တတဒိဋ္ဌိကြတော့ဗြဟ္မပြည်ကနေလာတဲ့ပုဂ္ဂိုလ်ပဲနော်ဩပထမတန်ဗြဟ္မဘုံမှာမဟာဗြဟ္မာကြီးထာမှာသူတို့ကသွားဖြစ်ခဲ့တော့မဟာဗြဟ္မာကြီးကလည်းအဲ့ဒီအချိန်တုန်းကသူကလည်းတယောက်တည်းနေရတာပြင်းလို့အဖော်လေးပိုင်ရောက်လိုက်တော့ကောင်းမှာပဲလို့တွေးလိုက်တဲ့အချိန်မှာ ကြံတဲ့ပြမာလည်းကံအားလျော်စွာဘုံရောက်လာတော့ဟာမင်းတို့ငါဖန်သင်းလို့ရောက်လာတာပဲဆိုပြီးတော့ तू ကအဲ့ဒီပုံကိုယ်တွေ तू ဖန်သင်းတယ်လို့ထင်တာအဲ့ဒီကနေပြီးတော့အဲ့ဒီအောက်ကပြမာလေးတွေကကံနေတော့အစောကြီးသေးတယ် तू ကမသေးဘူးနောက်အဲ့ဒီပုံကိုယ်တွေကလူပြေရောက်တရားပြန်အားထုတ်ပြန်မြင်ပြန်မြင်တဲ့အခါကျဟာငါတို့ဖန်သင်းတဲ့ပြမာကြီးကအခုချိန်ထိမသေးဘူးငါတို့ကတာသေးရတာအဲ့တော့အဲ့ပြမာကြီးကမြဲတယ်ငါတို့ကမမြဲဘူးဟော သူကအဲ့လိုပြန်ယူတယ်နောက်တအိုးကြတော့တခါတည်းနတ်ပြည်ကတခါတည်းကာမဂုံပျော်ပါလွန်ပြီးတော့မစားမတော့လို့သေသွားတာလူပြည်ပြန်ရောက်သူကလည်းပြန်သိတယ်ဟာငါတို့ကတော့အပျော်ကျွလွန်လို့သေတာအပျော်မကျွလွန်တဲ့နတ်တွေကြတော့တည်မြဲတယ်လို့ယူတာတစ်မျိုး နောက်တစ်မျိုးကြတော့သူကဒေါသဖြစ်တာအာဒေါသဖြစ်ပြီးတခါတည်းရံဖြစ်ပြီးသေတဲ့နတ်အော်ငါတို့ကတော့ဒေါသဖြစ်လို့သေရတယ်ဒေါသမဖြစ်တဲ့နတ်တွေကတီးတယ်လို့ယူတယ် နောက်စတုထပုဂ္ဂိုလ်ကကြတော့အော်ဒီမျက်စိနားနာလျှာကိုယ်ဆိုတာဒါကြီးတွေကတော့မမြဲတာသိပါတယ်ကွာမင်းဝိညာဉ်ကောင်းကမြဲတယ်ကွာဝိညာဉ်ကမပြတ်စည်းဘူး तू ကအဲ့ဒါတွေကရှိတယ်ဆိုပြီးတော့ तू ကအဲ့ဒီလိုတချို့မြဲတချို့မမြဲဆိုပြီးတော့ယူဆတာက၄မျိုးဆိုတော့ဘယ်နှမျိုးလဲ၈မျိုးရှိသွားပြီเนาะအဲ့ဒီ၈မျိုးအပြင်ဦးဇင်းတို့အခုဒီနေ့မှတ်ခဲ့တဲ့ အန္တာနန္ဒဝါဒ၄မျိုးကတိုင်းနေနမိတ်တွေရအောင်လုပ်ပြီးတော့မှကတိုင်းနမိတ်နဲ့စัจ java လာကြည့်တော့သူကြည့်သလောက်မြင်တာလေးဆုံးတယ်လို့ထင်ပြီးတော့တခါတည်းဒီနေရာငါမြင်တာဒီလောက်ပဲရှိတယ်ဒီတက်မသွားတော့ဘူးဒါလောကကြီးအဆုံးရှိတယ်လို့တမတ်တဲ့ပုဂ္ဂိုလ်တစ်မျိုးနောက်တစ်မျိုးကျတော့သူထက်တမာရီစွာပိုကောင်းတော့ ဘယ်ဟာဟုတ်ဆုံးရမှာလဲလောကဆိုတာဆက်ကြည့်ကြည့်သမျှရှိတယ်မဆုံးဘူးလောကဒီအဆုံးမရှိဘူးလို့ဒုတိယပုဂ္ဂိုလ်ကယူတာတမျိုးတတိယပုဂ္ဂိုလ်ကျတော့အဲ့လိုလည်းမဟုတ်ဘူးအထက်အောက်ကျတော့ဆုံးတယ်ဘေးတာမဆုံးတာဆိုပြီးတော့သူကတတိယပုဂ္ဂိုလ်ကတမျိုးနောက်စတုထပုဂ္ဂိုလ်ကျတော့ဆုံးတယ်လည်းမဟုတ်မဆုံးတယ်လည်းမဟုတ်ပါကွာဆိုပြီးတော့သူကကြားချပြီးပြောတာအဲ့ဒါကတမျိုးအန္တာနန္ဒဝါဒ လေမျိုးနော်အမရာဝိခေပါဝါဒာလေမျိုးနံပါတ်1ပုဂ္ဂိုလ်ဟာကုဇောလာကုဇောလာမဆိုလိုပါဘူးအကုဇောလာအကုဇောလာမဆိုလိုပါဘူးကုဇောအကုဇောမဟုတ်လားကုဇောအကုဇောမဟုတ်ဘူးလို့လည်းမဆိုလိုပါဘူးလောကမြဲတာမြဲတယ်လို့လည်းမဆိုလိုပါဘူးမမြဲဘူးလားမမြဲဘူးလည်းမဆိုလိုပါဘူးဘာဖြစ်လို့လဲဆို तू က तू မှာ तू ပြောတာတွေမှားသွားရင်လိန်တယ်လို့အပြောခံမှာကြောက်လို့ မှုသာဝါဒကြောက်လို့ရှောင်လွဲပြောတဲ့ပုဂ္ဂိုလ်တစ်မျိုးတဲ့နော်အဲ့ဒီကနေပြီးတော့နံပါတ်1ပုဂ္ဂိုလ်ကြတော့နော်သူကကြတော့ဥပါဒံကိုကြောက်တာဥပါဒံဆိုတာဘယ်လိုဖြစ်လဲဆိုတော့မှန်တာပြောရင်လည်းငါဝိုင်းချီးကျူးကြမှာပါကွာအဲ့ဒီကြတော့လဲตายရပြီးတော့ငါလောဘတွေဖြစ်ပါဦးမယ် အဲငါပြောတာကြီးမှားသွားပြန်နဲ့ငါဝိုင်ကဲ့ရရင်ငါမခံရင်ငါဒေါသဖြစ်ပါလိမ့်ဦးမယ်အဲ့တော့ရှောင်လွှဲပြောတာပဲကောင်းတယ်ကုသိုလ်လားကုသိုလ်လားမဆိုလိုပါဘူးအကုသိုလ်လားအကုသိုလ်လားမဆိုလိုပါဘူးဆိုပြီးတော့သူကလည်းဒုတိယပြန်ပြီးရှောင်လွှဲပြောတဲ့ပုံကိုတမျိုးဥပါဒဏ်တွေကြောက်လို့နောက်တတိယပုံကိုကျပညာရှိတွေကအကဲ့ရခံရမှာကြောက်လို့နော်သူတို့ကကြတော့ဩငါပြောတာကြီးကကုသိုလ်ကိုအကုသိုလ်မြန်ပြောမိလိုက်ရင် ရေဒီစီလိုအပေါက်ရှာပြီးတော့ကြည်တတ်တဲ့ပညာရှိတွေဆိုတာရှိတယ်သူတို့ကသေးသေးချာချာနှိုက်နှိုက်ချွတ်ချွတ်ပြောတတ်ဆိုတတ်တယ်အဲ့တော့ငါအကဲ့ရဲ့ခံရလိမ့်မယ်လို့အဲ့တော့ကုသိုလ်လားဆိုကုသိုလ်လားမဆိုလို့ဘူးအကုသိုလ်လားအကုသိုလ်လားမဆိုလို့ဘူးဆိုပြီးတော့ကုသိုလ်အကုသိုလ်ကိုရှောင်လွှဲပြီးသူကပြောတဲ့ပုံကတမျိုးဆိုတော့သုံးမျိုးဟောနောက်ဆုံးကြမှာအင်မတန်ညံ့တဲ့ပုံကပါတဲ့သူ့တော့အဲ့လိုပဲတခါတည်းဒါကုသိုလ်လားကုသိုလ်လားမဟုတ်ဘူး အာကိုစောမဟုတ်ရင်အာကိုစောအာကိုစောလည်းမဟုတ်ဘူးကိုစောအာကိုစောမဟုတ်ဘူးလားကိုစောအာကိုစောမဟုတ်ဘူးလားမဆိုလိုဘူးဆိုပြီးတော့အမျိုးမျိုးကို तू ကဘလောမဲမဲဝန်မခံမှု तू ကအကုန်ရှောင်လွှဲပြီးတော့ပြောတာဘာလို့လဲ तू ကသိမှမသိတာကိုတဲ့မသိဘဲနဲ့ तू ပြောလိုက်လို့ရှိရင်ဒုက္ခဖြစ်မှာဆိုလို့ तू ကအဲ့လိုရှောင်လွှဲပြီးတော့ပြောတဲ့ပုဂ္ဂိုလ်ဆိုပြီးတော့အဲ့ဒါကအမရာဝိခေပါပုဂ္ဂိုလ်ကလေမျိုးเนาะ အတိစ္ဆသမုပ္ပန္နာကနှစ်မျိုးအတိညတဗြဟ္မဘုံကလာတယ်တရားအထုတ်ပြီးတော့ဗြဟ္မပြည်ပြန်ကြည့်တယ်ကြည့်တဲ့အခါကျတော့အဲ့ဒီမှာတင် तू မမြင်တော့ဘူးမမြင်တော့ဩလူဖြစ်တယ်ဆိုတော့ဘာကြောင့်မှမရှိပါဘူးကွာ तू ဖြစ်ခြင်းလို့ဖြစ်တာပါလို့အယူလွဲထွက်သွားတာတဲ့ကဘာ900ရဲ့ဟိုဘက်ကိုပြန်ပြီးတော့ကြည်နိုင်တဲ့စွမ်းအားမရှိနိုင်လို့နော်ဖះရှင်ရဲ့အဆုံးအမမျိုးတွေမရလို့ မြတ်စွာဘုရားတပတ်သာဝကတွေကြောင့်အဲ့ဒါကြီးကြော်ချပြီးကြည်လိုက်တော့ဟိုဘက်ဘုရားလူဘုရားတုန်းကငါဘလို့အားထုတ်လို့ဗြဟ္မပြည်ငါဘလို့ရောက်သွားတယ်ဆိုတော့သူအကုန်လုံးသိတယ်နော်အဲ့ဒါကကြင့်ပြီးတော့ဗြဟ္မပြည်ကနေမှအတိညာတဘုံကပြန်လာတဲ့ပုံကိုယူလွဲတာနောက်ဒုတိယပုံကိုကျတော့အဋိသသမုပ္ပါဏကျတော့ဘာမှမသိဘဲနဲ့ရှောက်တွေးကြံပြီးတော့ဩပြောမနေယုံမနေသားမနဲ့ကွာအတိတ်အကြောင်းဘယ်သူမှမြင်တာမှတ်လို့အတိတ်ကဘယ်သူကသိလို့လဲဘယ်သူကပြောနိုင်လို့တော့ အဲ့တော့ तू ဖြစ်ချင်လို့ဖြစ်တဲ့လောကကြီးကိုမင်းတို့ကသွားယုံနေတာဆိုပြီးတော့ तू ကတွေးကြံပြီးပြောတဲ့ပုံကိုတဲ့ကဲအဲ့တော့အာလုံးဘဏ္ဍပါလဲ78ပါအကျဉ်းချုပ်ပြန်မှတ်မယ်တတတာဒိဋ္ဌိတည်တယ်မြဲတယ်လို့ယူတဲ့ပုံကို၄မျိုးဧကိစ္စတတတာဒိဋ္ဌိတချို့မြဲတယ်တချို့မမြဲဘူးလို့ယူတာ၄မျိုးအန္တာနန္ဒဝါဒเนาะအဆုံးလောကအဆုံးရှိတယ်အဆုံးမရှိဘူးဆိုပြီးတော့ယူဆတဲ့ပုံကောက လေမျိုးနော်အမရာဝိခေပါနော်အမရာငါလိုပဲမေးသမျှမေးခွန်းကိုရှောင်လွှဲပြီးတော့ပြောကြတဲ့ပုဂ္ဂိုလ်ကလေမျိုး အတိတ်ဆသမုပ္ပန္နာနော်တခါတည်းလူဆိုတာသူဖြစ်ခြင်းလို့ဖြစ်တာဘာကြောင့်မှမရှိဘူးဆိုပြီးယူတာနှစ်မျိုးဆိုတော့အာလုံးဘယ်နှမျိုးလဲ16မျိုးတတရာဒိဋ္ဌိ၄မျိုးဧကိစ္စတတရာဒိဋ္ဌိ၄မျိုး10မျိုး အန္တနာတဝါဒလေမျိုးဆဏမျိုးအမရာဝိခေပဝါဒလေမျိုး16မျိုးเนาะအဒိသသမုပ္ပန္နဝါဒเนาะနှစ်မျိုးဆိုတော့78အဲ့ဒီ78ပါးဒီတဲ့မြတ်စွာဘုရားက အတိတ်အကြောင်းကို အကြောင်းခံပြီးတော့အယူမှားတာအဲ့ဒီ78ပါးထက်ကျော်ပြီးမရှိတော့ဘူးအမျိုး အမည်ဒါကွဲသွားမယ် ဒီကမ္ဘာလောကမှာရှိနေသမျှအယူဝါဒတွေရဲ့အယူလွဲခြင်းထဲမှာအခုကြိတ်လေသာဝရဖျားဆိုတာလေတချို့မြဲတချို့မမြဲတဲ့လာတာပဲလေဟာငါတို့ကတော့သိနေရတာသာဝရဖျားကြီးကမသေးဘူးအဲ့ဒါဧကိစ္စတတ္တရဒိဋ္ဌိဝါဒတွေကလာတာเนาะအဲဝိညာဉ်ကောင်လေးကတဘွားပြီးတဘွားကူးတယ်ဟဲ့ तू ကတဘွားပြီးတဘွားသွားနေတယ်ဟဲ့ ယုတ်ကြီးရတာတည်တာအဲ့ဒီဝိညာဉ်လေးကမတည်ဘူးအိမ်မှာတောင်9ရက်လောက်နေတယ်ဟောဘယ်နာကနေ6666ဝိညာဉ်ကောင်လေးကလာတယ်ဆိုတာအဲ့ဒါတွေလည်းပဲဒိဋ္ဌိဝိညာဉ်ဆိုတာမရှိဘူးအဲ့ဒါပိတ်တာအိမ်ထဲမှာချိုးချိုးချောက်ချောက်ဖြစ်နေပိတ်တာအဲ့ဒါပိတ်တာလို့မသိဘဲနဲ့အဲ့ဒါကိုတည်တယ်မြဲတယ်လို့သွားပြီးတော့ယူလိုက်ရင်ဝိညာဉ်ကောင်လေးအတ္တကောင်လေးနာမ်ကောင်လေးဆိုပြီးတော့ယူလိုက်ရင်အဲ့ဒါဒီ တတတဒိဋ္ဌိအယူတွေပါတဲ့နော်ထာဝရဘုရားတွေအမြဲတယ်ဟာနတ်တွေအမြဲတယ်ကွာဗြဟ္မာတွေအမြဲတယ်သူတို့ကမတည်ဘူးကွာဆိုပြီးတော့အဲ့ဒီနတ်တွေရောဗြဟ္မာတွေရောအဲ့ဒါတွေကိုသွားပြီးတော့မြဲတယ်တည်တယ်လို့သွားယူရင်အဲ့ဒါတွေကလည်းအကုန်ဒိဋ္ဌိပါနော်ကုသိုလအကုသိုလမတိဘဲနဲ့ရှောက်ရှောင်လွှဲပြီးတော့အာဒါကုသိုလဩကုသိုလမဆိုလိုပါဘူးအကုသိုလအကုသိုလမဆိုလိုပါဘူးဆိုပြီးတော့အမျိုးမျိုးရှောင်လွှဲပြီးတော့ပြောဆိုနေရင်လည်းမသိလို့ပြောတာ နော်အကရခံမှာကြောက်လို့ပူသားပြောတယ်လို့အဆွဆွဲခံရမှာကြောက်လို့အဲ့ဒီလိုမတိချင်း၅ပါးနဲ့မျိုးစုံတွေရှောက်ပြီးတော့မတိဒါနဲ့ရှောက်ပြီးတော့ပြောပြီးတော့နေကြတဲ့ပုံကိုယ်တွေတဲ့အဲ့ဒီပုံကိုယ်တွေဟာလည်းပဲအယူလွဲတဲ့ဒိဋ္ဌိတွေပါတဲ့ तू ကမသိလို့ရှောက်ပြောနေတာ哦နော်အဲ့ဒါကြောင့်မို့တခါအတိတ်ကဘာကြောင့်မှမရှိဘူးလူဖြစ်ချင်လို့ဖြစ်လာတာ ဒါကအမေနဲ့အဖေပေါင်းစားလို့သူကသူဖြစ်တာပဲရှိတယ်အတိတ်အကြောင်းတွေဘာမှမရှိဘူးအတိတ်ကနေဘာမှမရှိဘူးဆိုပြီးတော့အဲ့ဒီလိုယူဆရင်လည်းပဲဒိဋ္ဌိပါတဲ့အဲ့ဒီဒိဋ္ဌိတွေကိုအခြေခံပြီးတော့ဦးဇင်းတို့အခုလူလောကအခုလူတွေအခုခေတ်ဆိုရင်အဲ့ဒါတွေများလာပြီเนาะဘာသာမဲ့ဝါဒအဲ့ဒါတွေများလာတဲ့အခါကျတော့ကိုယ့်ရဲ့ကလေးတွေအရန်အရေးကြီးပါတယ်เนาะဩသူကသူဘာသာဆိုတာအတူတူပဲဆိုပြီးတော့ ယော်သိမ့်ပြီးတော့အဲ့ဒီလိုလှုပ်ရင်လည်းမရပါဘူးเนาะအဲ့လိုလှုပ်ရင်လည်းမရဘူးเนาะအဲ့တော့အဲ့ဒီလိုအယူလွဲတွေယူပြီးတော့ယူရင်ယူရင်နဲ့ဩအတိတ်ကြောင့်ဆိုကိုလည်းမြင်ရတာမှတ်လို့သူလည်းမြင်ရတာမလျှောက်ပြောနာနောက်ဘဝဆိုလည်းသိတာမှတ်လို့ဆိုပြီးတော့အဲ့ဒီလိုအယူမျိုးတွေကနေအယူလွဲပြီးတော့ဟောနာတိကဒိဋ္ဌိအဟေတုကဒိဋ္ဌိအာဂိရိယဒိဋ္ဌိဆိုတဲ့ကံကံရအကျိုးကိုပယ်တဲ့အယူဘက်ကို တိမ့်သွားပြီဆိုရင်တော့သေရင်ငရဲအိုဇောက်ထုတ်ဆင်းရပါလိမ့်မယ်။နော်ကိုယ့်ရဲ့သားတွေသမီးတွေ generation တွေမှာဒီလိုအယူမျိုးတွေမယူဖြစ်အောင်ဦးဇင်းတို့ဒကာဒကမတွေသေးသေးချာချာပြင်ဆင်ရမှာပါ။နော်ဘာသာတရားကိုမဆုံးမလိုက်နိုင်တာနဲ့ကိုယ့်ရဲ့သားသမီးမြဲမြဲဟာအပယ်တန်တရာမှာမလွတ်နိုင်ဘူး။နော်အဲ့ဒီအခုပြောတဲ့အဝိဇိငရဲကိုကြာသွားရင်အခုပြောတဲ့ ဒီဒီတတ္တရဒိဋ္ဌိဥစေတာဒိဋ္ဌိဖြစ်ယုံနဲ့တော့တန်းငရက်ကြမှာမပြောဘူးနော်။ तू ကအဲ့ဒီဟာဖြစ်နေတဲ့ပုံကိုယ်တွေတတ္တရဒိဋ္ဌိဥစေတာဒိဋ္ဌိဆိုတော့အဲ့ဒီဒိဋ္ဌိရှိနေတဲ့ပုံကိုယ်တွေဟာနော်နိဗ္ဗာန်မရဘူးလို့ပြောတာဖေဟာ။ငရဲကိုအပြီးနေရမယ်လို့ပြောတာမဟုတ်ဘူး။ဒီတတ္တရဒိဋ္ဌိအခုလို့အယူလွဲတွေရှိလို့မင်းတခါတည်းသေတာနဲ့ငရဲဆင်းတော့အဲ့လိုတော့မဟုတ်ဘူး။အဲ့လိုယူဆိုင်လဲမှားတယ်။နော် तू က အဲ့ဒီအယူဆကိုအခြေခံပြီးတော့မှအဲ့ဒီအခုပြောရတဲ့ကုသိုလ်တရားတွေပဲ့တာကုသိုလ်လည်းမရှိအကုသိုလ်လည်းမရှိကံဆိုတာလည်းမရှိ ကောင်းတာမကောင်းတာလုပ်တယ်ဆိုတာဘာကြိုးမှမရှိဘူးကွာကိုယ့်အကိုပြောပြောနေကိုလှုပ်ချင်တာလှုပ်ဆိုပြီးတော့ကမ္မတက္ကတတမာဒိဋ္ဌိတွေအကုန်ပယ်ပြီးတော့အဲ့ဒီပုံကိုကလှုပ်ချင်ရအဲ့ဒီမှာလှုပ်သွားတဲ့ပုံကိုအဲ့ဒီလိုပုံကိုမျိုးကြတော့ဘေးကလူကိုလည်းဟဲ့အောင်ယုံမနေနဲ့သူများပြောတိုင်း အလကားကိုလည်းမြင်ရတာမဟုတ်နောက်ဘဝတွေနိဗ္ဗာန်နေဟိုဟာဒီဟာဆိုပြီးတော့သူကအကုန်လုံးပယ်ပြီးတော့လှုပ်သွားတဲ့ပုံကုမျိုးအဲ့ဒီပုံကုမျိုးတွေကသောတော်ပြောတဲ့နတ္ထိကဒိဋ္ဌိနော်အာဟိတုကဒိဋ္ဌိအကိရိယဒိဋ္ဌိဆိုတဲ့အဲ့ဒီဒိဋ္ဌိ၃ပါးဘက်ကိုဒီသတ္တရဒိဋ္ဌိကနေယိုင်ခဲ့တာနော်ဥစ္စေတာဒိဋ္ဌိဘောကယိုင်တာနော်နံပါတ်1ကပြီးခဲ့တဲ့ဘက်ကဥစဉ်ပြောခဲ့ပြီနံပါတ်1ကဘာဒိဋ္ဌိအစရှိတာလဲတက္ကာယဒိဋ္ဌိ တက္ကာယဒိဋ္ဌိရှိလို့တတ္တရာဒိဋ္ဌိဥစေတာဒိဋ္ဌိနှစ်ပါးပေါက်ခွာတာနော်တည်တယ်မြဲတယ်သေပြီးဘာမှမဖြစ်ဘူးဥစေတာဒိဋ္ဌိကတည်တယ်မြဲတယ်ခိုင်ခန့်နဲ့ယူတယ်နော်တတ္တရာဒိဋ္ဌိသေပြီးဟိုဘက်ဘာမှမဖြစ်ဘူးလို့ယူလိုက်ရင်ဥစေတာဒိဋ္ဌိအဲ့ဒီဒိဋ္ဌိနှစ်ပါးဘယ်ကပေါက်ခွာလဲတက္ကာယဒိဋ္ဌိကပေါက်ခွာတာတက္ကာယဒိဋ္ဌိရှိလို့တတ္တရာဒိဋ္ဌိနဲ့ဥစေတာဒိဋ္ဌိရှိတယ်အဲ့ဒီဥစေတာဒိဋ္ဌိနဲ့တတ္တရာဒိဋ္ဌိအခြေခံပြီးတော့ နောက်ကလိုက်လာမှာဘာလိုက်လာမှာလဲနတ္ထိကဒိဋ္ဌိအာဟိတုကဒိဋ္ဌိအာကိရိယဒိဋ္ဌိဆိုတဲ့၃မျိုးကုသိုလ်ကောင်းမှုလောက်လဲဘာကြောမှမရှိဘူးအကြောင်းတွေဘာတွေဘာမှမရှိဘူးအလကားသူဖြစ်ရှင်လို့ဖြစ်လာတာနော်သေပြီးဟိုဘက်လဲဘာမှမရှိဘူးကုသိုလ်ကံအကုသိုလ်ကံဆိုတာယုံတရားလည်းမရှိဘူးဘာလောက်လို့ဘာကြိုးမှလည်းမပဲဘူးဆိုပြီးတော့ကံနဲ့အကုန်ပယ်သွားပြီးတော့အဲ့ဒီလိုမောက်မောက်မာမာယူတဲ့အဲ့ဒီဒိဋ္ဌိကျတော့သေရင် င်စာနန္ဒရိယကံ၅ပါးပုဂ္ဂိုလ်ကလွတ်တောင်သူကမလွတ်သေးဘူးကဘာပြက်တောင်မှကဘာပြက်တယ်ဒီစัจ java လာကြီးတွေပြက်ရင်အဲ့ဒီငရဲပိုင်ဟိုးမပြက်သေးတဲ့စัจ java လာကို तू ကသွားခံနေရတာအဲ့ဒါအဲ့ဒီဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်အဲ့ဒါကိုမြတ်စွာဘုရားကလူမြုံလို့လည်းပြန်ဟောတယ်နော်9000နဲ့မြုံကြီးတစ်ခုကြောင့်ငါးတွေမြောက်များစွာသေရတယ်လို့ပဲတဲ့အဲ့ဒီမိစ္ဆာအယူလွဲတဲ့ပုဂ္ဂိုလ်တယောက်က သူကနေလှက်ပတ်ပြီးအာကုသိုလ်အကုသိုလ်ဆိုတာမရှိဘူးအလကားလျှောက်ယုံမနေနဲ့အတိတ်လည်းမရှိဘူးအနာဂတ်လည်းမရှိဘူးလူဘဝဆိုတာပြောပြောနေပြောပြောစားပြောပြောသွားဒါလိုနေရမှာပေါ့အလကမမြင်နိုင်တဲ့နေမသိနိုင်တဲ့နေဘာလို့ယုံနေလဲဆိုပြီးတော့လှက်ပတ်လိုက်ဟောမယ်ပြောမယ်သူ့ယူကိုကြံတဲ့လူတွေကလုံမယ်ကံကံရဲ့အကျိုးဆိုတာအလကလျှောက်ပြောတာမြင်ရလို့လားမျက်စိနဲ့ကုသိုလ်လည်းမမြင်ရဘူးအကုသိုလ်ကံလည်းမမြင်ရဘူးပြောတာပဲရှိတာဆိုပြီးတော့အဲ့ဒီလိုလိုက်ဟောပြောရင် ပြောပြောသမျှနောက်ကလူတွေအကုသိုလ်တွေလိုက်လို့အဲ့ဒါကြောင့်မို့အဲ့လိုပုံကိုမျိုးသေရင်အဲ့ဒီပုံကိုကလည်းအကုသိုလ်အင်မတန်အကြီးတဲ့ပုံကိုတဲ့ဘာလို့လဲဆိုတော့မကောင်းတဲ့မိစ္ဆာဝါဒတွေဟောတာဟောအခုလိုကောင်းတဲ့ဓမ္မဝါဒဟောတဲ့ပုံကိုကြောလဲအများကြီးကိုကုသိုလ်ရတာလူတွေတယောက်တယောက်ကိုတခါတည်းတရားသူတွေရအောင်အသိဉာဏ်တွေရအောင်ဟောတရားဟောပေးတာတရားဟောပေးတဲ့ကုသိုလ်လောက်မြတ်တာလဲလောကမှာရှိကိုမရှိဘူးတဲ့ကဲ ဦးဇင်းတို့ဒကာတော်မတွေလည်းကိုသားလေးတွေဆုံးမမယ်သမီးလေးတွေဆုံးမမယ်ဟဲ့ဒါဒလိုမှတ်နော်ဒါဒလိုလုံးနော်ကိုမိတ်ဆွေတွေတရားမထုတ်သေးတဲ့လူလူတွေတွေ့တယ်ဆိုရင်တကယ်ချင်းဘလိုလေးလုံးနော်ဘလိုလေးကြိုးစားကြည့်နော်အဲ့ဒီလိုကိုကပြောရသလောက်ပြောဆိုဟောပြကိုသိသလောက်လေးရှင်းပြလောက်ပြဆိုရင်အဲ့ဒီပုဂ္ဂိုလ်ကတပ္ပဒါနံဓမ္မဒါနာဇိနာတိအလှူတွေထဲမှာတရားအလှူကအမြတ်ဆုံးတဲ့အတိညာနေပေးတာအတိညာနေပေးတာကြောင့်မို့ ဟိုမိစ္ဆာဒိဋ္ဌိကလည်းလောကမှာအဆိုးဆုံးเนาะမိစ္ဆာဒိဋ္ဌိအယူကြီးဟောမိပြောမိရင်လည်းတေအောင်နှိမ့်ခံရမှာဒီဘက်ကတမ္မာအယူရှိတာတွေဟောတဲ့ပြောတဲ့ပုံကိုယ်တွေပေးတဲ့ပုံကိုယ်ကလည်းကောင်းတဲ့အကျိုးအကုန်ရတာဒါကြောင့်မို့အလှူဒါနမှန်သမျှထဲမှာအမျက်ဆုံးလို့ဘုရားဟောတာเนาะအဲ့တော့ကိုကအဲ့ဒီအယူတွေကိုသေချာနားလည်အောင်လုပ်ပြီးတော့ဩသေပြီပြဖြစ်တယ်ဆိုတာလည်းမဟုတ်ဘူးအတိတ်ကအကြောင်းမရှိပဲဖြစ်ပေါ်တယ်ဆိုတာလည်းမဟုတ်ဘူးငါသားရဲ့ငါသမီးရဲ့ ဒါသူ့အကြောင်းနေနဲ့သူ့ကြောတွေရှိတယ်အရင်ဆုံးဖះကိုလေ့လာတရားကိုလေ့လာတန်ခါကိုလေ့လာရတယ်မသိရင်မေးရတယ်မြန်းရတယ်စိုးဆုံးမရတယ်ဆိုပြီးတော့အဲ့ဒီလိုတွေသေးသေးချာချာသင်ပြပေးလို့ရှိရင်အဲ့ဒါကုစုတွေနေတိုင်းဖြစ်ပါတယ်เนาะတမာဒိဋ္ဌိเนาะအဲ့ဒါမှာတကယ်ကိုအမြင်မှန်တွေကိုရအောင်လမ်းကြောင်းပေါ်တင်ပေးတော့အယူလဲမှန်ရောကုစုတရားသူကအကုန်ရတော့တာပေါ့ဒါနာလဲလုံနိုင်တယ်အယူမှန်တဲ့ပုဂ္ဂိုလ်ကသီလလဲစောင့်တည်နိုင်တယ်တရားဘာဝနာလဲပွားနိုင်တယ် အဲ့ဒီလိုရသွားတဲ့ပုံကဘု து ကြောင့်လဲကိုကြောင့်ရကိုကလမ်းကောင်းကိုတင်ပေးလို့ तू ကကုစုတွေအကုန်ရတော့ तू ကုစုလောက်သူများကိုကကုစုဖြစ်ရရောအကြောင်းကနော်အဲ့ဒါကြောင့်မို့ဟိုမိမိအိမ်မှာတတ်နိုင်သူများအဲ့ဒီလိုအယူတွေကိုတဲတဲချာချာလေးလာပြီးတော့မတိတာ ပြန်မဲပြီးတော့ရှင်းအောင်လုပ်ပြီးတော့မှသူများတွေလည်းပြန်လုပ်ရတယ်တဲ့နော်အဲ့တော့ အတိတ်အကြောင်းနေနဲ့ပတ်သက်ရင်တော့မြတ်စွာဘုရားဒါ16မျိုးကုန်ပြီတဲ့ဘယ်ယူဝါဒပဲဖြစ်ဖြစ်နာမည်ပဲလွဲတာပဲရှိမယ်ဒီ16မျိုးတည်းပဲပါတယ်တဲ့အဲ့တော့မြတ်စွာဘုရားကဘာဖြစ်လို့အဲ့ဒီလိုတွေလွဲနေကြတာတော့ဆိုတော့အကြောင်းရင်အဲ့ဒီအကြောင်းတွေရှာလိုက်တဲ့အခါကျတော့အဝိဇ္ဇာလို့လည်းမသိဘူးတဲ့နော်အမောင်တူကြီးကဖုံးထားတာနော် ဒုက္ခကိုဒုက္ခမှလည်းမသိဘူးအဝိဇ္ဇာဆိုတာအဝိဇ္ဇာဆိုတာမသိမှုမောဟဘာမသိတာလဲလမ်းမဲလို့လမ်းမသိတာအာတခါတည်းအင်တာနက်သုံးတာမသိလို့အဲ့ဒါအဝိဇ္ဇာခေါ်တာမဟုတ်ဘူးเนาะတခါတည်းအဝိဇ္ဇာဆိုတာဒီဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိတာဒီအဝိဇ္ဇာเนาะအဝိဇ္ဇာဆိုတာသစ္စာကိုသစ္စာမှမသိတာအဝိဇ္ဇာเนาะအဝိဇ္ဇာဆိုတာကသစ္စာမှမသိတာเนาะ သမှုရိယသစ္စာကိုလည်းသမှုရိယလို့မသိဘူးအဲ့ဒါဒီအဝိဇ္ဇာပဲမက္ခသစ္စာအကျင့်မြတ်ကြီးလည်းမသိဘူးဒုက္ခချုပ်ရာဒုက္ခသမှုရိယချုပ်တဲ့និရောဓနိဗ္ဗာန်လည်းမသိတာအဲ့ဒီလိုမသိတာကိုအဝိဇ္ဇာလို့ခေါ်တာအဝိဇ္ဇာအမှောင်ကြီးဖုံးထားတယ်တဲ့နော်အဲ့ဒါကြောင့်မို့အဝိဇ္ဇာမပယ်နိုင်လဲတန်တရာမလွတ်ပြန်ဘူးအဲ့ဒီကနေမှတခါပြုတ်နေတဲ့ကံတွေရှိတယ်တဲ့ဒီကံတွေကိုပဲငါတို့အာကိုရအားထားရဆိုပြီးတော့ကံတွေကိုပဲမှီနေကြရတယ် ဒါပေမဲ့မြတ်စွာဘုရားကကုသိုလ်ကံကတော့နိဗ္ဗာန်မရခင်မှီရတာမှန်ပါတယ်တဲ့နိဗ္ဗာန်သွားခြင်းတဲ့ပုဂ္ဂိုလ်ကကုသိုလ်အကုသိုလ်အကုန်စွန့်ရတော့မှာတဲ့အဲ့ဒီကုသိုလ်အကုသိုလ်အကုန်စွန့်လိုက်ပြန်ပြီဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ကနိဗ္ဗာန်ရောက်တာပါပဲတဲ့နော်ကုသိုလ်အကုသိုလ်ကံတွေကုန်ရင်လည်းနိဗ္ဗာန်ရောက်တယ်အဝိဇ္ဇာချုပ်ရင်လည်းနိဗ္ဗာန်ရောက်တယ်တဲ့အဝိဇ္ဇာတွေနော်အဲ့ဒီကနေမှတဏှာချုပ်ရင် ဟောနိဗ္ဗာန်ရောက်တာပါပဲဝေဒနာမှတဏမကူပါနော်အဲ့ဒါကြောင့်မို့အကြောင်းဖတ်တာချုပ်ရင်လည်းအကျိုးဝေဒနာမရဘူးအဲ့တော့အဲ့နေရာမှာတော့မြတ်စွာဘုရားကအဝိဇ္ဇာချုပ်ရင်နော်ကံတွေချုပ်ရင်ဖတ်တာချုပ်ရင်တဏှာချုပ်ရင်မြတ်စွာဘုရားကနိဗ္ဗာန်ရမှာပါတဲ့အဲ့တော့ဦးဇင်းတော်ကအခုတရားတော်အနေနဲ့အော်မြတ်စွာဘုရားပြောတယ်ဒီဟာလေးကိုအခုညံလေးနဲ့လိုက်ပြီးတော့ကဲဆင်ញင်ကြည့် ဒီနေ့တရားထိုင်ကြီးကလည်းသိမရပြန်တော့ဘူးเนาะအဲ့တော့ဦးဇင်းအခုဆင်ញင်ပွားများရင်းနဲ့တရားရှုနီးလေးကိုဒီတုတ်တန်လေးနဲ့ရှင်ပြီးတော့ဦးဇင်းတို့ကပေးမယ်အဲ့တော့ဦးဇင်းတို့တရားတော်မတွေအခုကြည်စမ်းမျက်စိနဲ့အဆင်းနဲ့တိုက်တယ်မျက်စိနဲ့အဆင်းနဲ့တိုက်လိုက်တဲ့အခါကျတော့ဦးဇင်းတို့တရားတော်မတွေကဦးဇင်းကိုမြင်တယ်ဘာလို့လဲတရားတော်မတွေအခုမျက်စိအကြည့်ရှိလို့ ဦးစင်းကလည်းဒီရှေ့ကငုတ်တုတ်ထိုင်းနေတဲ့အစင်းရုပ်ကြီးရှိလို့အဲ့ဒီမျက်စိအကြည်နဲ့ဦးစင်းအစင်းရုပ်နဲ့နှစ်ခုဒိုင်းဆိုအခုတိုက်သွားပြီ။အော်ဆရာတော်ရှေ့မှာတရားဟောနေပါလား။သိတဲ့စိတ်ကလေးအခုပေါ်လာ။နော်သိတဲ့စိတ်ကလေးကပေါ်လာတာ။အဲ့တော့အဲ့ဒီသိတဲ့စိတ်ကလေးကအလိုလိုပေါ်တာလား။ အခုလာပြီးတရားထိုင်ပြီးတော့တရားနာရင်းနဲ့မျက်စိဖွင့်ထားလို့ပေါ်လာလားဆိုကြည့်လိုက်တော့အခုဒကာဒကမတို့ကမျက်စိဖွင့်ပြီးတော့ဦးစင်းကိုကြည့်နေလို့မြင်တာလေမျက်စိမိတ်ပြီးတော့တရားထိုင်ရင်းနဲ့နားနေတဲ့ပုဂ္ဂိုလ်ကဦးစင်းရုပ်ကိုမမြင်ဘူးအဲ့တော့ဘာလဲရုပ်နှစ်ခုတိုက်တာဒီအကြောင်းမို့လားမျက်စိအစင်းရုပ်ရဲ့အခုဦးစင်းရဲ့မျက်စိအကြည့်ရုပ်ပေါ့နော်နော် အတွင်းထဲကမျက်စိအကြည်ဆိုတဲ့ရုပ်တရားရဲ့ဥစဉ်ရဲ့အဆင်းရုပ်တရားရဲ့အဲ့ဒီရုပ်တရားနှစ်ခုအခုဒိုင်းဆိုတိုက်လိုက်တာအဲ့ဒီနှစ်ခုတိုက်လိုက်တဲ့အကြောင်းကြောင့်မြင်သိစိတ်ဩဆရာတော်တရားဟောနေတယ်ဆိုတာလေးကိုမြင်သိစိတ်လေးပေါ်လာအခုမျက်စိမှိတ်ပြီးကြည့်နေမပေါ်ဘူးအဲ့မြင်သိစိတ်ပေါ်လို့ကိုမရဘူးမျက်စိမှိတ်ထားရင်နော်အဲ့တော့မျက်စိမှိတ်မထားလို့မျက်စိအကြည်ရှိတယ် ဦးစင်းအစင်းရောက်ရှိတယ်အဲ့ဒီယုံနှစ်ခု ပေါင်းစုံလိုက်လို့မြင်သိစိတ်ပေါ်တာမြင်သိစိတ်ပေါ်တာဒီအကျိုးယုံနှစ်ခုပေါင်းစုံတာဒီအကြောင်းဩယုံနှစ်ခုပေါင်းစုံလိုက်တဲ့အကြောင်းတရားလေးကြောင့်မြင်သိစိတ်ဆိုတဲ့အကျိုးတရားပေါ်တာပါလားဩအကြောင်းနဲ့အကျိုးအဲ့ဒါခွဲလိုက်တာနော်အကြောင်းကျိုးခွဲကြည့်လိုက်တာဩအကြောင်းနဲ့အကျိုးဖြစ်တာ နော်မြင်သိစိတ်ပေါ်ဖို့ရာအတွက်ကမျက်စိအဆင်းနဲ့မျက်စိအကြည်နဲ့ဒီဟာရှေ့ကအဆင်းပေါင်းဆောင်ရမှာပါလားအဲ့ဒီမျက်စိအကြည်နဲ့ရှေ့ကအဆင်းနဲ့ပေါင်းဆောင်လိုက်တာဒီအကြောင်းမြင်သိစိတ်ပေါ်တာဒီအကျိုးတရားအဲ့ဒီသုံးခုပေါင်းဆောင်လိုက်တဲ့အခါဒီအဲ့ဒါကိုဖတ်တာလို့ခေါ်လိုက်တာမြင်သိစိတ်လေးပေါ်တာဒီအကြောင်း ဖတ်တာဖြစ်လိုက်တာဒီအကျိုးနော်ဖတ်တာဖြစ်လိုက်တာကအကျိုးဖတ်တာဆိုတာအဲ့သုံးခုလေးပေါင်းစုံလိုက်တာကိုဖတ်တာလို့ပြောလိုက်တာနော်သုံးခုလေးပေါင်းစုံမှုလေးဖြစ်သွားတာမျက်စိအကြည့်ရဲ့အဆင်းရဲ့မြင်သိတဲ့ရဲ့အဲ့ဒီသုံးခုလေးပေါင်းစုံလိုက်တာဒီအကျိုးတရားအဲ့ဒီဖတ်တာကို အကြောင်းပြန်တော့အဲ့ဒီသုံးခုပေါင်းစုံခြင်းဆိုတဲ့အကြောင်းတရားကြောင့် ခံစားမှုဝေဒနာဖြစ်တာအကျိုးတရား။အော်ခံစားတာ။အော်ဆရာတော်လမ်းမြင်နေတယ်။အော်ရှေ့မှာပန်းလေးတွေမြင်တယ်။ဟောဆရာတော်ထိုင်နေတာရဲ့ရှေ့မှာပန်းလေးတွေချနေ။အော်နောက်ကဖះဆင်းတုလည်းရှိပါလား။ဖះဆင်းတုလည်းမျက်စိကမြင်လိုက်တဲ့အခါကျတော့ဟောကြည်ညိုတဲ့စိတ်လေးဝမ်းသာတဲ့စိတ်လေးပန်းလေးတွေမြင်လိုက်တဲ့အခါကျတော့အော်ဒီပန်းလေးကလှတာဆိုရင်ဟောပန်းလေးရဲ့အပေါ်မှာလောဘစိတ်ကလေးလည်းဖြစ်သွားမယ် ตายရတဲ့စိတ်ကလေးဖြစ်သွားမယ်ตายရရင်လောဘမตายရရင်ဒေါသနော်အဲ့ဒီလိုကုသိုလ်စိတ်လည်းဖြစ်မယ်အကုသိုလ်စိတ်လည်းဖြစ်မယ်လောဘဖြစ်မယ်ဒေါသဖြစ်မယ်ကောင်းသဘောဆိုးသဘောလေးတွေစိတ်ထဲမှာခံစားမှုလေးတွေအကုန်ဖြစ်တာဒီဝေဒနာလို့ခေါ်တယ်စိတ်ထဲမှာကောင်းတာခံစားတယ်ဆိုးတာခံစားတယ်အဲ့ဒီဝေဒနာသည်ဘာကြောင့်ဖြစ်တာတုံးဆိုတော့အဲ့ဒီသုံးခုပေါင်းစုံမှုဖတ်တာကြောင့်ဖြစ်တာတဲ့ အဲ့ဒီဖတ်တာချုပ်ရင်ဝေဒနာပေါ်လို့မရဘူးလို့အဲ့ဒါပြောတာမြတ်စွာဘုရားကနော်အဝိဇ္ဇာချုပ်ရင်နိဗ္ဗာန်ရောက်တယ်နော်ကံတွေချုပ်သွားရင်လည်းနိဗ္ဗာန်ရောက်မယ်ဖတ်တာချုပ်ရင်လည်းမြတ်စွာဘုရားမင်းတို့နိဗ္ဗာန်ရောက်မှာတဲ့နော်ဖတ်တာချုပ်ရင်လည်းတဏှာချုပ်ရင်လည်းနိဗ္ဗာန်ရောက်မှာတဲ့အခုကဝေဒနာကနေမှရှေ့မှာ မကူးခင်မှာဖတ်တာကနေဒါကဖြတ်တဲ့နီးနော်အဲ့ဒီဖတ်တာလေးပေါ်လို့သာလင်ခံစားမှုဝေဒနာပေါ်ရတာဆိုပြီးတော့မှ အဲ့ဒီဖတ်တာယနာ6မျိုးပေါ်မှာ तू တင်ရှုတာအဲ့ဒါလေးတွေတင်ရှုတော့အော်ဒီဖတ်တာသဘောလေးက तू က तू ဖြစ်ပြီးတော့ပြတ်တာပဲဖြစ်ပြီးတော့ပြတ်တာပဲအဲ့ဒါဖတ်တာယနာ6မျိုးကို तू ကရှုပြီးတော့လဲသောတာပန်တည်သွားတဲ့ပုံကိုယ်တွေရှိတယ်နော်အဲ့ဒါအဲ့ဖတ်တာ6မျိုးကနေတင်ပြီးတော့ तू ကရှုတာအော်မျက်စိရဲ့အစင်းရဲ့မြင်သိတဲ့ရဲ့အော်ဒီသုံးခုပေါင်းစုံလို့ဖတ်တာဖြစ်ပါလားဖတ်တာဖြစ်ပါလားဆိုပြီးတော့ तू ကဖတ်တာပေါ်မှာဒါပေမဲ့ဒီရှုခွက်က သူကပေးတာသိမရှိဘူးမြတ်စွာဘုရားလည်းဒီတောက်တန်ထဲမှာပဲဟောထတာပဲရှိတယ်ကြံတဲ့နေရာကျတော့အခုဦးဇင်းတို့မိုးကုတ်ဆရာတော်ဘုရားကြီးတို့ဟောတာဆိုရင်လည်းအလုံးကဝေဒနာမှတဏှာဖြတ်တဲ့ရှုခွက်ကပဲပေးတာနော်ဒီတောက်တန်ထဲမှာကျမှမြတ်စွာဘုရားကအဲ့ဒီကံကနေဖြတ်အခုပြောတဲ့ဖတ်တာကနေဖြတ်အဝိဇ္ဇာကနေဖြတ်တဏှာကနေဖြတ်ပြတ်တာပဲလို့မြတ်စွာဘုရားဒီတုတ်တန်ထဲမှာပဲဟောတယ်ဒါပေမဲ့ရှုခွက်အနေနဲ့အဲ့ဒီဟာတွေကိုရှုတာသိမရှိဘူးเนาะဖတ်တာကနေရှုတာအထူးအဖြစ် တိတ်မရှိဘူးအဝိဇ္ဇာကနေပြအောင်ရှုတာကံကနေပြအောင်ရှုတယ်လို့ဟောတာတွေလည်းတိတ်မရှိဘူးเนาะအဲ့ဒါကြောင့်မို့အဓိကတော့ဝိပဿနာရှုမယ်ဆိုရင်ဝေဒနာမှတဏမကူအောင်လို့အဲ့ဒီကနေဖြတ်တဲ့ကျင့်စဉ်တွေပဲပေးလို့ဦးဇင်းတော်ကအဲ့ဒီကျင့်စဉ်တွေနဲ့ပဲအဲ့ဒီမှာရင်အခုပြောတယ်ဖတ်တာဖတ်တာကြောင့်ဝေဒနာဖြစ်တယ်ဝေဒနာသဘောဟာဘာလဲခံစားပြက်တယ်เนาะခံစားပြက်တယ်မြင်အောင်ကြည့်ဆိုတော့ခံစားပြက်တာမြင်အောင်ကြည့်လိုက်ရင်ဘာဒိဋ္ဌိပြုတ်တယ်လဲ စောစောကပြောခဲ့တဲ့ဒိဋ္ဌိ၃မျိုးထဲမှာနော်တက်ကာယဒိဋ္ဌိနော်ငါကောငါဟာငါဥစ္စာဆိုပြီးတော့ယူဆွဲထားတဲ့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ရဲ့အပေါ်မှာခန္ဓာ၅ပါးရဲ့အပေါ်မှာငါကောငါဟာလို့ယူဆွဲထားရင်တက်ကာယဒိဋ္ဌိအဲ့ဒီတက်ကာယဒိဋ္ဌိရှိလို့တည်တယ်မြဲတယ်ဆိုတဲ့တတ္တဒိဋ္ဌိပေါက်ဖွားတယ်သေပြီးဟိုဘက်မှာဘာမှမရှိဘူးဆိုတဲ့ဥစ္စေဓာဒိဋ္ဌိပေါက်ဖွားတယ်လို့စောတော်ပြောခဲ့ပြီနော် အဲ့တော့အခုတရားအထုတ်တဲ့တရားယောဂီဟာဟုတ်ပြီကဲငါတရားရှုတော့မယ်တရားရှုတော့မယ်ဆိုတဲ့အခါကျတော့မြင်တဲ့အစင်းလေးရဲ့အပေါ်မှာလဲခံစားတယ်။အော်ခံစားတာဝေဒနာပါလား။ဝေဒနာသဘောပါလေ။ဝေဒနာသဘောကသူကသူခံစားပြီးပြက်တာပဲပြက်တာပဲပြက်တာပဲလို့ကြည့်လိုက်တော့တတ္တဒဒိဋ္ဌိက တီးတယ်မြဲတယ်လို့ယူဆထားတဲ့ပုဂ္ဂိုလ်ဆိုတော့ခံစားပြက်တယ်လို့လဲရှုလိုက်ရောကဲတီးတာမြဲတာရှိသေးလား။ ခံစားပြီးသဘောကပြက်တာတွေတစ်ခုပြီးတစ်ခုလားလာနေတာ ကောင်းတာလေးကလည်းခံစားတယ်ဆိုးတာလေးလားတယ်ခံစားတယ်အဲ့ဒီခံစားတာတွေကတီတာမရှိမြဲတာမရှိဘူးကောင်းတာလေးလည်းခံစားပြက်ဆိုးတာလေးလည်းခံစားပြက်အဲ့တော့မျက်စိနဲ့အစဉ်တိုက်တိုင်းတိုက်တိုင်းမှမြင်တာတွေမှန်မြင်တာဒီဝေဒနာနော်မြင်တာတွေမှန်သမျှအကုန်လုံးအစဉ်မြင်တာမှန်သမျှအနီးမြင်မြင်အဝါမြင်မြင်အစိမ့်မြင်မြင်မြင်တာမှန်သမျှအကုန်ဝေဒနာပဲ ဦးဇင်းတော်ကယောက်ျားလို့မိန်းမလို့လူလို့သားလို့သမီးလို့သိတယ်ဖះကတော့ဒါမြင်တာဝေဒနာတွေပဲလို့ဖះဟောလိုက်တာနော်အဲ့တော့ဝေဒနာခန္ဓာတွေတဲ့အဲ့ဒီပေါ်မှာဝေဒနာတွေခံစားတဲ့သဘောတွေနော်အဲ့ဒါခံစားတဲ့သဘောတွေဟာကြည်လိုက်တဲ့အခါကျတော့မြဲသလားမမြဲဘူးမမြဲရင်ဘာပြုတ်တယ်လဲတတ္တတဒိဋ္ဌိပြုတ်တယ်မမြဲတာမြင်လို့ပြုတ်တာနော်ဝေဒနာတိဘာလဲဝေဒနာတိခံစားပြတ်တဲ့သဘောဟောရုပ်တရဲ့ပြောင်းလဲခြင်းကိုမြင်ရင်လည်း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 တတ္တတဒိဋ္ဌိစင်ပါတယ်။အော်ဒီရုပ်တရားတစ်မျိုးပြီးတစ်မျိုးပေါ်ပေါ်နေပါလား။ခန္ဓာကိုယ်ကြီးကြည်လဲတော့တင်တာပေါ်လာပြန်ပြီတောက်တာပေါ်ပြန်ပြီပူတာပေါ်ပြန်ပြီအေးတာပေါ်ပြန်ပြီ။အော်ရုပ်သဘောအစဉ်တွေဟာတစ်မျိုးပြီးတစ်မျိုးပေါ်ပေါ်ပေါ်ပေါ်နေရပါလားလို့အဲ့ဒီလို ဖြစ်ဖြစ်ဖြစ်ဖြစ်လာတာကိုသိရင်ဥစ္စေဓဒိဋ္ဌိစင်တယ်။သေပြီးဟိုကမဖြစ်ဘူးလို့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 နှာခေါင်းနဲ့အနံ့နဲ့တိုက်တယ်ခံစားတယ်ခံစားပြီးပြက်ပြန်တာပဲအော်နန္တရားတွေကလည်းသိပြီးပြက်လိုက်ခံစားပြက်လိုက်မှတ်သားပြက်လိုက် စေတော်တဲ့သင်္ခါရတွေဖြစ်ပြီးတော့ပြက်လိုက်အော်နံခန္ဓာ၄ပါးကြီးကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပါလားအော်အဲ့ဒီအပြက်တွေအပြက်တွေကိုဒလဇတ်ရုပ်ရဲ့အပြက်တွေပဲမြင်မြင်နော်ဝေဒနာတင်ညာသင်္ခါရဝิญဉ်ဆိုတဲ့နန္တရားရဲ့အပြက်ကိုပဲမြင်မြင်မြင်အောင်လေးထိုင်ကြည့်နေ အပြက်အပြက်အပြက်တွေကိုဒလဇမြင်နေရင်တတတဒိဋ္ဌိစင်တယ်အဖြစ်အဖြစ်တွေကိုမြင်လိုက်အော်ဖြစ်လာပြန်ပြီနော်တခါတည်းရုပ်သဘောတွေသူကနဲ့သူဖြစ်လာတယ်ကိုကကြည့်လိုက်ပြတ်သွားတယ်အဲ့ဒီစပြီးတော့ဖြစ်တာတွေကိုဒလဇမြင်နေရင်ဥစေဒဒိဋ္ဌိစင်တယ်ဟောတတတဒိဋ္ဌိနဲ့ဥစေဒဒိဋ္ဌိပြုတ်အောင်ကဒကာဒကမတို့ဘာလောက်ရမှာတော့ဆိုတော့ရုပ်တရားတွေနံတရားတွေရှုရမှာ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 ရသလားရသလားမရဘူးနောက်တစ်မျိုးထပ်ပေါ်တာအခုအိမ်ကြောင်တွေးတဲ့စိတ်လေးပေါ်တယ်တတိထားလိုက်တယ်အာနောက်ဒက်ဆိုတခါလေအလုံးကြောင်တွေးတဲ့စိတ်လေးပေါ်တယ်ဒီနန္တရားတွေကလည်းပေါ်နေတာအဲ့ဒီတော့ပေါ်နေတဲ့နန္တရားတွေအဲ့ဒီရုပ်တရားတွေဟာကြည်သာငါလည်းမပိုင်ဘူးအစိုးလည်းမရဘူးသူသဘောသူဆောင်သူ့လောက်သူလောက်နေတာနော်အဲ့ဒီလိုရုပ်တရားကလည်းသူ့သဘောသူဆောင်သူ့လောက်သူလောက်နေတယ်ငါနဲ့လည်းမဆိုင်ဘူးငါကိုလည်းမဟုတ်ဘူးငါဥစ္စာလို့ မဟုတ်ဘူးလို့ယုံနဲ့နာနဲ့ရဲ့အဲ့ဒီပေါ်မှာမမြဲခြင်းဆင်းရဲခြင်းကိုရှုလိုက်တော့ဘာပြုတ်သွားသက်ကာယဒိဋ္ဌိပြုတ်သွားတယ်ဖြစ်တာတွေဖြစ်တာတွေမြင်ရင်ဥစ္စေဓာဒိဋ္ဌိပြုတ်တယ်ပြက်ပြက်ပြက်ပြက်သွားတာတွေအခုရှုရင်ရှုရင်နဲ့ဦးဇင်းကအခုရုပ်ရောနာရောခွဲပြတာနော်ရုပ်ကိုရှုနိုင်တဲ့ပုဂ္ဂိုလ်ကရုပ်ကိုရှုမျက်စိနဲ့အစင်းနဲ့တိုက်တာတွေရှုလို့ရတယ်နားနဲ့အသံနဲ့တိုက်တာတွေရှုလို့ရတယ် နားနဲ့အတန်နဲ့တိုက်တဲ့တတန်ပြီးတတန်ပြောင်းနေတာအော်ရုပ်စင်တွေကပြောင်းနေပါလားနော်နှာခေါင်းနဲ့အနံ့နဲ့တွေ့တဲ့အခါကျတော့နှာခေါင်းကြီးရုပ်ရဲ့ဟိုကအနံ့ဆိုတဲ့အရုပ်ရဲ့အဲ့ရုပ်နှစ်ခုကလည်းပြောင်းနေတာအခုကောင်းတဲ့အနံ့လေးဖြစ်လိုက်အခုဆိုးတဲ့အနံ့လေးဖြစ်လိုက်အနံ့တွေကလည်းပြောင်းနေတာစားနေတဲ့အစာအရသာတွေကလည်းချင်းတလဲချိုတလဲဖန်တလဲငံတလဲစက်တလဲနဲ့ပြောင်းနေတာနော်အရသာတွေကလည်းပြောင်းနေတာအဲ့ဒီလို ပြောင်းလဲခြင်းရုပ်အစဉ်တွေကို ခန္ဓာကိုယ်ကြီးပေါ်ကြည့်လိုက်တော့ပူတလက်အေးတလက်ထုံတလက်ကျင်တလက်တွေပြောင်းတာအော်ခန္ဓာကိုယ်ကြည့်လိုက်တော့ရုပ်အစဉ်တွေလည်းဟာလဲဒလဇက်ကို ပြောင်းလဲနေရပါလားဒီရုပ်အစဉ်တွေဟာနော်အမြဲတမ်းဖြစ်ပြီးတော့ပြက်နေရတဲ့ရုပ်အစဉ်တွေကပြောင်းလဲနေရတယ်နံတရားတွေကလည်းသိပြီးပြက်သိပြီးပြက်သိပြီးပြက်အတန်လေးကြာကြာပြီးပြက်သွားတာပဲနော်မြင်လိုက်တယ်မြင်ပြီးပြက်ရတာပဲနာနဲ့နာပြီးပြက်ရတာပဲစားတာလေးသိတယ်စားပြီးသိတာလေးအသိသိလေးပြက်ရတာပဲ ပူတာလေးပေါ်တယ်ပူတာသွားတည်တယ်ပြီးပြည့်ရတာပဲဆိုတော့အော်ကြည့်လိုက်တဲ့အခါကျတော့ဒီခန္ဓာကိုယ်ပေါ်မှာပေါ်နေတဲ့နံတရားတွေကလည်းဖြစ်ပြီးပြက်နေတာပါလားကဲခံစားတဲ့ဝေဒနာထိတက်ရှုကြည်သန်းမျက်စိနဲ့အဆင်းနဲ့မြင်လိုက်တဲ့အခါမလေးကောင်းလိုက်တာဆိုပြီးစိတ်ထဲမှာခံစားတာလေးဖြစ်တယ်အဲ့ဒီခံစားတဲ့ဝေဒနာလေးကလည်းမြဲလာပြန်ကြည့်တော့မျက်စိနဲ့အဆင်းနဲ့တိုက်တာလည်း ကောင်းတယ်လို့ခံစားလိုက်တယ်ပြီးပြတ်သွားတာပဲ။အော်ဆိုးတယ်လို့ခံစားတာလေးကလည်းအပြီးပြတ်သွားတာပဲ။နားနဲ့အတန်နဲ့ကြားတဲ့အခါမလေးဒီတန်လေးကောင်းလိုက်တာဆိုပြီးตายာဘွယ်လေးကောင်းတယ်လို့ခံစားတာလည်းခံစားပြီးပြက်။ဆိုးတယ်လို့ခံစားတာလည်းပြက်ဆိုတော့မျက်စိကလည်းခံစားပြက်နားကလည်းခံစားပြက်နှာခေါင်းကလည်းခံစားပြက်ရှားကလည်းခံစားပြက်ကိုယ်ကလည်းခံစားပြက်မနှောမှလည်းခံစားပြက်ဒါကဝေဒနာမှရှုတဲ့ပုံကို အဲ့တော့မြတ်စွာဘုရားကတော့ဝေဒနာနေမှအဲ့ဒီမှာတခါတည်းဖြတ်သွားတာကိုပြန်ပြီးတော့အဲ့ဒါဟောပေးသွားတာပေါ့ဒီနေရာမှာနော်အဲ့ဒီစောစောပြောတယ်အဝိဇ္ဇာလည်းချုပ်ချောင်းလည်းဟောတယ်ကံချုပ်ချောင်းလည်းဟောတယ်ဖတ်တာချုပ်ချောင်းလည်းဟောတယ်အထူးအဖြစ်တော့ဟောဝေဒနာမှာပြိဿသမုပ္ပါစိတ်ဟက်ကိုဖြတ်တဲ့ဒီလမ်းကြောင်းကြီးကနေပြန်တင်ပေးလိုက်တာပဲနောက်ဆုံးတော့ဝေဒနာမှာတဏမကူးအောင်လို့နော်ဝေဒနာမှာတဏမကူးမှာအဲ့ဒီမှာပြတ်မယ်ဒါကြောင့်မို့ ပူတာပေါ်တော့လဲငါပူတယ်ငါနာတယ်ငါကြိုက်တယ်လို့မမှတ်နဲ့ပူတာလဲဝေဒနာခံစားမှုသဘောဝေဒနာပါလားပူတာလေးပေါ်တော့လေအဲ့ဒါလေးပေါ်တော့လေဝေဒနာလို့သိပြီးတော့ဝေဒနာဆိုတာဘာလဲခံစားတဲ့သဘောခံစားတာလေးကမြဲမှာမမြဲပဲနဲ့ခံစားတဲ့သဘောလေးက तू က तू ခံစားပြက်ခံစားပြက်ခံစားပြက်လို့ရှုလိုက်ရင် ပြက်ပြက်ပြက်ပြက်နေတာတွေကို မြင်ရင်တတတဒိဋ္ဌိစင်တယ်ဖြစ်ဖြစ်ဖြစ်ဖြစ် လာတာတွေကိုမြင်ရင်ဥစေတာဒိဋ္ဌိစင်တယ် အော်ဒီယုံနဲ့ဒီနာဟာဖြစ်ပြီးတော့ပြက်နေတဲ့သဘောပဲငါသူတော်ဘာယောက်ျားမိန်းမဆိုတာမရှိငါကငါဟာငါဥစ္စာဆိုတာမရှိယုတ်ဓမ္မနန္ဓမ္မပဲရှိပါလားလို့အမှန်မြင်သုံးသပ်ပြီးတော့ရှုလိုက်တယ်ဆိုရင်တက္ကာယဒိဋ္ဌိစင်တယ်ဆိုတော့အဲ့ဒီတော့နိဗ္ဗာန်ကိုလွတ်ခြင်းရင်တန်တရာကလွတ်ခြင်းရင်အဲ့ဒီရုပ်ပေါ်ကရှုမလားနာမ်ပေါ်ကရှုမလား ဝေဒနာပေါ်ကရှုမလားဆိုပြီးတော့ဥစဉ်တို့ဒကာဒကမတွေကလမ်းကိုရွဲပြီးတော့ဩငါတို့လူဘဝဆိုတာတော်တော်လေးရယ်ရောက်လာတဲ့လူဘဝလေးမှာအခုလိုယုံမှန်လည်းမသိနာမှန်လည်းမသိနော်ဝေဒနာမှန်လည်းမသိဓာတ်မှန်လည်းမသိပညာမှန်လည်းမသိပရမမှန်လည်းမသိပဲနဲ့သေသွားရရင်တော့ဥစဉ်တို့ဒကာဒကမတွေလူဖြစ်ကြိုးမနှက်ပါဘူးသာသနာနဲ့တွေ့ရကြိုးလည်းမနှက်တော့ပါဘူးလူဖြစ်ကြိုးလည်းမနှက်တော့ပါဘူးဒါကြောင့်မို့ဥစဉ်တို့ဒကာဒကမတွေက အော်အချိန်နေဆွဲနေလို့မရဘူးနေ့သေးမလားမသိညသေးမလားမသိအဲ့ဒါကြောင့်မို့ဦးစင်းကလည်းအခုတကားတကမတွေလိုက်နိုင်လဲလိုက်မလိုက်နိုင်လဲနောက်တော့ဟောပါများရင်တော့နားလည်လိမ့်မယ်ဆိုပြီးတော့ဦးစင်းလည်းအခုတလျှောက်လုံးဝိပဿနာတယ်ဒီဘက်တင်းတင်ပြီးတော့ပေးနေတာဦးစင်းတို့တရားတော်မတွေတကယ်ကို ရုပ်တရားတွေနံတရားတွေပိုင်ခြားသိသွားစေခြင်းလို့ပါခက်မှန်းတော့ဦးစင်းသိပါတယ်နော်ခက်တာတော့နည်းနည်းခက်တယ် ခက်လို့တခါတည်းလွယ်တာလေးမှတ်အာနာပါနကြီးပဲဆိုဦးစင်းတောင်တက်တာပါသေးတယ်ဟုတ်တယ်မို့လားနော်ကဲတခါလာလဲအာနာပါနမှတ်မှတ်မှတ်ဆိုလုံနေရင်အာနာပါနတတိအားကောင်းလာရင်နောက်တော့ရသွားမှာပဲဆိုလုံနေရင်ဦးစင်းတောင်တက်တာပါတယ်ဒါပေမဲ့ဦးစင်းတို့တရားတော်မတွေကိုဦးစင်းဒီတရားတွေဟောတယ်ဆိုတာအများကြီးစားတွေလည်းဖတ်ရပါတယ်အများကြီးလည်းသုံးသပ်ရပါတယ်နော်ဘာလို့လဲဆိုတော့ဖះဟောနဲ့ညီအောင်ကလည်းဦးဇင်းတို့တရားဆိုတာဟောရတယ် ကိုဟောကျင်တာရှောက်ဟောဖះဟောနဲ့မညီရင်လည်းအဲ့ဒါလမ်းလွဲပြီးကိုပါဆောက်တော့ဆင်းရလိမ့်မယ်เนาะအဲ့ဒါကြောင့်မို့အခုဒီတရားတော်တွေဟောတဲ့အခါမှာဒကာဒကမတွေအတွက်ကိုတကယ်မေတ္တာစေတနာတွေရှေ့ထားပြီးတော့ရုပ်တွေကိုလည်းပိုင်းခြားသိအောင်နာမ်တွေကိုလည်းပိုင်းခြားသိအောင်နောက်ဝေဒနာဆိုတာလည်းဘလို့ရှိရတယ်အကြိမ်ကြိမ်နာပါများနာပါများလာရင်ကဲဟုတ်ပြီအခုရုပ်ရဲ့အဖြစ်တွေကိုအဖြစ်တွေကို မြင်ရင်ဘာစင်မလဲ တတတဒိဋ္ဌိစင်တယ်နော်အဥ္စေတာဒိဋ္ဌိစင်တယ်အဖြစ်ကိုမြင်ရုပ်တရားတွေရဲ့ဖြစ်ပေါ်တာမြင်ရင်ဥ္စေတာဒိဋ္ဌိဥ္စေတာဒိဋ္ဌိဆိုတာကတည်ပြီးပြီးပြီးဘာမှမရှိဘူးလို့ယူတာဥ္စေတာနော်ဥ္စေတာကတည်ပြီးမဖြစ်တော့ဘူးလို့ယူလို့အခုပြန်ကြည့်တဲ့အခါကျတော့ရုပ်တည်နာနေပြန်ပြန်ဖြစ်ဖြစ်ဖြစ်ဖြစ်နေတာမြင်တော့ဥ္စေတာဒိဋ္ဌိစင်တယ်ပြက်ပြက်ပြက်ပြက်သွားတာတွေကိုမြင်တော့အော်တီးတယ်မြဲတယ်ဆိုတော့ဘယ်ဟုတ်မှာလဲဒီနံတရားလေးက တခါတည်းလက်ဖြောက်တစ်ချက်ဒီဂရေတသိမ့်လောက်ဖះဟောထားတယ်ဖြစ်ပြန်တယ်ငါလည်းအခုကြည့်တော့ဖြစ်လိုက်ပြက်လိုက်အခုအိမ်ကြောင်တွေးလိုက်အခုလှုပ်ကြောင်တွေးလိုက်အခုသားကြောင်တွေးလိုက်အခုသမီးကြောင်တွေးလိုက်အော်ဒီစိတ်ဟာဘယ်တီလို့လဲဖြစ်ပြီးပြက်နေတာပဲပြက်တဲ့သဘောတွေကိုမြင်ရင်တတ္တတာဒိဋ္ဌိစင်တယ်အော်ဒီယုတ်နဲ့ဒီနံဟာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားယုတ်ဓမ္မနန္ဓမ္မတွေသူ့တဘာဝသူဖြစ်ချင်းပြက်ချင်းတွေပဲရှိတယ်ငါကိုမဟုတ်ငါဥစ္စာမဟုတ်လို့ရှုလိုက်ရင် တက္ကာယဒိဋ္ဌိစင်တယ်တဲ့အဲ့ဒီလိုဒိဋ္ဌိဆိုတာအပယ်ရဲ့မျိုးစစ်အဲ့ဒီဒိဋ္ဌိရှုလို့ဩမောပြပြမာကြီးဖြစ်လဲနောက်တော့တဝဲလဲလဲနဲ့အပယ်ပုံပြပြန်ဆင်းနေရတာကိုတန်တာမှာဒိဋ္ဌိကိန်းနေလို့တဲ့ဒါကြောင့်မို့အဲ့ဒီဒိဋ္ဌိပြုတ်အောင်ကတော့ရုပ်ပေါ်မှာနာမ်ပေါ်မှာဝေဒနာပေါ်မှာတရားဆိုတာရှုစရာဒီသုံးခုပဲနောက်ဆုံးတော့ဖောက်ပြန်တယ်ညှို့တယ်ခံစားတယ် အဲ့သုံးချက်ကိုပြန်ပြောလိုက်တော့เนาะဖောက်ပြန်တာကဘာလဲရုပ်တရားရုပ်တရားတွေဖောက်ပြန်တာကို ရှုတယ်နာမ်တရားတွေပြောင်းပြောင်းညွတ်တာကိုရှုတယ်အဲ့ဒီရုပ်နဲ့နာမ်နဲ့အပေါ်မှာခံစားမှုဝေဒနာရှုတယ်ဝေဒနာသဘောပါလဲခံစားပြက်တာပဲကြည့်လိုက်တော့ဝေဒနာမှသူ့ပူတယ်တောက်နေတင်းတယ်ဆိုတင်ညာလည်းမပေးဘူးတင်ညာမပေးတော့နောက်ကလောဘဒေါသမောဟဆိုတဲ့သင်္ခါရလည်းမဖြစ်တော့ဘူးเนาะအဲ့ဒီတော့တင်ညာမပေးလို့သင်္ခါရလောဘဒေါသမောဟတွေ ပြုတ်သွားတော့ဟိုဘက်မှာတဏှာတွေဥပါဒံတွေဘဝတွေမရတော့ဘူးတဲ့ဒါကြောင့်မို့တရားရှာတယ်တရားရှာတယ်ဘယ်ရိတ်သားနဲ့ရှာကြရှာကြဘယ်မူနဲ့အကျင့်ညာအကျင့်ညာဘယ်ဆရာနဲ့အကျင့်ညာအကျင့်ညာဒကာဒကမတို့ရဲ့မြင်ရမယ်သိရမယ်တရားဒီအဲ့ဒီ၃မျိုးပဲရှိပါတယ်ဖောက်ပြန်တဲ့ရုပ်ကို မြင်အောင်ကြည့်ရပါမယ်ပြောင်းတတ်ပြောင်းပြောင်းညှို့တတ်တဲ့နန္တရားကိုမြင်အောင်ကြည့်တတ်ရပါမယ်အဲ့ဒီကနေမှရုပ်နဲ့နာနဲ့အပေါ်မှာတထထက်ဖြစ်တထထက်ပြတ်တာပေါ်မှာ ကောင်းတယ်ဆိုတဲ့အလယ်လတ်ဆိုတဲ့ခံစားမှု ဖြစ်တဲ့ဝေဒနာကိုရှုရပါမယ်အဲ့ဒီဝေဒနာမှတဏမကူအောင်ပြိဿသမုပ္ပါဆက်ရကြီးကိုပြတ်အောင်ရှုလိုက်ရင်တော့အခုအဲ့ဒီဒိဋ္ဌိမျိုးစုံ အကုန်ပြုတ်ပါလိမ့်မယ်เนาะဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကဩငါတို့ဟာသာသနာနဲ့လည်းတွေ့ပါရဲ့ဒီလိုတရားဟောတရားပြတဲ့ခေတ်ကြီးမှာပြနိုင်တဲ့ဆရာသမားတွေရှိတဲ့ခေတ်မျိုးကိုလည်းဦးဇင်းတို့တွေကြုံရပြီ ဒါလိုကြုံရတဲ့အချိန်ကြီးမှာတတတာမှန်မသိဥစေတာမှန်မသိသက်ကာယမှန်မသိဒိဋ္ဌိကလည်းဒိဋ္ဌိမှန်မသိနော် အခုပြောသလိုရုပ်ကလည်းဖောက်ပြန်တာလည်းမသိနာရပြောင်းညွတ်တာလည်းမသိဝေဒနာရဲ့ခံစားတဲ့သဘောလည်းမသိဘဲနဲ့သေရမယ်ဆိုရင်တော့လူဖြစ်ကြိုးမနှပ်ပါဘူးเนาะဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေဩအခုဦးဇင်းဒီလောက်ဟောတာအခုပြောသလိုတစ်လုံးရရနှလုံးရရမှတ်เนาะအဲ့တော့အခုဒကာတော်မတွေလည်း တရားနာခွင့်ရနေသေးသမျှဦးစင်လည်းကျမ်းမာရေးကောင်းနေသေးသမျှဟော့ပေးနေအောင်ပါပဲမပူနဲ့နော်အဲ့တော့နားမလဲရင်တစ်ခါပြီးတစ်ခါဟော့ပေးနေမှာဟောပါများတော့လဲကြာတော့လဲပွန်းပြတ်တော့ပြတ်သွားမှာပဲဟုတ်တယ်မို့လားနောက်ပိုင်းတော့တရားရှုထက်ကိုလာမှာပဲเนาะအခုချိန်တော့ဟာရှင်ပြဟိုကမြင့်နေဒီဟာနှိမ့်နေအရန်နှိမ့်နှိမ့်ဦးစင်ဟောရင်ခုပြောသလိုပါဦးစင်တောင်တက်တာပါတယ်ကဲဒကာတော်မဒါလေးမှတ်ဒီလိုလေးလှုပ်ဆိုရင်ဒါရပါတယ်ဒါပေမဲ့ အော်နေ့သေးမယ်မသိညသေးမယ်မသိဘဝဆိုတာမတည်မြဲတဲ့ဘဝကြီးတွေမှာယုံမှမသိနာမှမသိဖြစ်မှမသိပြတ်မှမသိเนาะအဲ့တော့တတရမှမသိဥစ္စေတာမှမသိတက္ကရာမှမသိပဲနဲ့မသိခြင်းမြောက်များစွာနဲ့သိရမယ်ဘဝကြီးကိုတရားဓမ္မတွေမဖြစ်စေခြင်းလို့ဦးဇင်ကအခုဒီဝိပဿနာဘိုင်းတွေကိုဆက်တိုက်ပဲဦးဇင်ဟောပင်နေပါတယ်ဒါကြောင့်အခုဩငါတို့ဟာဒီနေ့ ပုပ္ပန္ဒကပိကဒိဋ္ဌိဆိုတဲ့အတိတ်ကြောင်းတွေကိုကြံစတွေးတော်ပြီးတော့အယူလွဲတဲ့ဆက်မြဆက်ရှင်မျိုးလဲငါတို့လေ့လာသင်ယူပြီးပြီเนาะအဲ့ဒီကနေမှပြုတ်ကြောင်းเนาะတတတဒိဋ္ဌိပြုတ်ကြောင်းဩစေတဒိဋ္ဌိပြုတ်ကြောင်းတက္ကာယဒိဋ္ဌိပြုတ်ကြောင်းဆိုတာဘယ်လိုရှုရမလဲဆိုတဲ့အခါကျတော့ရုပ်ပေါ်မှာတင်ပြီးတော့ကြည်ပါရုပ်တရားတွေရဲ့ဖြစ်ဖြစ်ဖြစ်ဖြစ်လာတာကို မြင်ရင်တတတဒိဋ္ဌိစင်ပါတယ်အဲဩစေတဒိဋ္ဌိစင်ပါတယ် ပြက်ပြက်ပြက်ပြက်သွားတာတွေမြင်ရင်တတ္တရာဒိဋ္ဌိစင်ပါတယ်နော်နန္တရားတွေရဲ့ဖြစ်ဖြစ်လာတာမြင်ရင်ဥစေရာဒိဋ္ဌိစင်တယ်နန္တရားတွေပြက်တာမြင်ရင်တတ္တရာဒိဋ္ဌိစင်တယ်အဲ့ဒီယုံနာနှစ်ပါးဟာဖြစ်ပြီးတော့ပြက်နေတာပဲငါသူတော်ယောက်ျားမိန်းမမရှိဘူးယုံနဲ့နာတာရှိပါလားလို့အမှန်ကိုမြင်အမှန်သိရင်တက္ကာယဒိဋ္ဌိကြီးစင်ပါတယ်ဒါယုတ်ဘောကနေမှနာမ်ဘောကရှုတဲ့ပုဂ္ဂိုလ်ကလည်းနာမ်ဘောကဒိဋ္ဌိ၃မျိုးဖြုတ်နော်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 ဩနားကလည်းအတန်လေးတန်ကြားတာနဲ့ယုံနာနှစ်ပါးဖြစ်ပြီးတော့ပြက်နှာခေါင်းကလည်းယုတ်တရားဟိုဘက်ကလာတဲ့အနံ့ကလည်းယုတ်တရားအဲ့ဒီယုံနှစ်ခုတိုက်တဲ့အချိန်မှာနံသိစိတ်လေးပေါ်တာဩယုံနဲ့နံနဲ့ဖြစ်ပြီးပြက်စားတဲ့အခါလည်းရှားကြီးကလည်းယုတ်ဟိုကအရသာတွေကလည်းယုတ်ယုံနှစ်ခုတိုက်တဲ့အခါမှာသူ့အတူသိတဲ့စိတ်လေးပေါ်တယ်ဩယုံနဲ့နံဖြစ်ပြီးပြက်ခန္ဓာကိုယ်မှာပူတယ်တောက်တယ်တင်းတယ်ပေါ်တယ်ဩဖောက်ပြန်တဲ့ယုတ်သိတာကနံ အော်ယုံနဲ့နာနဲ့ပူတာပေါ်လဲယုံနံဖြစ်ပြီးပြတ်တယ်ကြားတော့လဲယုံနံဖြစ်ပြီးတော့ပြတ်တယ်မြင်တော့လဲယုံနံဖြစ်ပြီးတော့ပြတ်တယ်နာတော့လဲယုံနံဖြစ်ပြီးတော့ပြတ်တယ်တွေးတော့လဲယုံနံဖြစ်ပြီးတော့ပြတ်တယ်အဲ့တော့အာယုံ6ပါးတကား6ပေါက်မှာတွေ့တိုင်းတွေ့တိုင်းမြင်တိုင်းကြားတိုင်းနာတိုင်းစားတိုင်းဟာအော်ယုတ်တရားနာတရားတွေဟာဖြစ်ပြီးတော့ပြတ်နေပါလားအဲ့ဒီတည်းမှာเนาะအဖြစ်ဖြစ်တဲ့ကို မြင်ရင်ဘာပြုတ်မလဲဥစေတာဒိဋ္ဌိ ဖြစ်တာ မြင်ရင်နော်အောက်စေတာဒိဋ္ဌိစင်ပါပြီပြက်ပြက်ပြက်ပြက်နေတာမြင်ရင်တတ္တတာဒိဋ္ဌိစင်ပါပြီယုံနာနှစ်ပါးပဲရှိတယ်ဒီတရားတွေကဖြစ်ပြက်နေတဲ့ယုံနာမဲ့ငါသူတစ်ပါးယောက်ျားမိန်းမလို့အဲ့ဒီအမျိုးအမြင်ကိုမှောင်မြင်လိုက်ပြီဆိုရင်တက္ကာယဒိဋ္ဌိပြုတ်ပါပြီဒါကြောင့်မို့ဒီနေ့ယနေ့ဥစဉ်တို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောအေ တုတ်တန်ဒေသနာတော်ကိုနာယူပြီးတကာလမိမိတို့ရဲ့ခန္ဓာကိုယ်မှာတတန်တရာလုံးကတည်မြဲပြီးတော့လိုက်လာခဲ့တဲ့ဒိဋ္ဌိအယူတွေယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်အယူဆွဲဒိဋ္ဌိဆွဲတွေပြုတ်အောင်ကြင်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓု သာဓုပါဖျား